တရားတော်တွေတဲကတရားတစ်ပုဒ်ဖြစ်တယ်ဥစဉ်တို့ဂိလာနတုတ်ဒီတုတ်ကိုဥစဉ်ကတရားကောင်းစဉ်မဟာဩဒရစေတော်မြတ်ဆိုတဲ့ကောင်းစဉ်နဲ့ယနေ့တရားတော်မှာအပေါင်းသူတော်ကောင်းတို့ကိုကျမ်းမာရေးအတွက်တန္တရာဝစီရဒုက္ခလွတ်မြောက်ရေးအတွက် မိမိတို့ဘဝမှာကြုံတွေ့ရမဲ့လောကရန်တရားတွေကိုကြော်လွှားနိုင်ဖို့ရာအတွက်အဲ့ဒီအတွက်တွေလည်းဦးဇင်းတို့ပါမယ်နောက်ပြီးတော့အဲ့ဒီလိုကြော်လွှားနိုင်ဖို့ရာအတွက်ကျင့်စဉ်တရားတွေရောဒီနေ့စွန့်နိုင်သမျှအသေးစိတ်ပြောပြီးတော့ယနေ့ဂိလာနတုတ်ကိုခြေခံပြီးတော့ဒါကိုဦးဇင်းတို့ အခုပိယိတ်ကြီးထဲမှာတော့ဘိုးဇင်တုတ်နော်ပိယိတ်ကြီးထဲမှာပါတဲ့ဘိုးဇင်တုတ်ကနောက်ဆုံးမှဥစဉ်ပြန်ဟောပေးမယ်ပထမဥဆုံးကဥစဉ်တို့တန်ယုတ်တနိကေမှာလာတဲ့ပထမဂီလာနာတုတ်ဒုတိယဂီလာနာတုတ်တတိယဂီလာနာတုတ်ဆိုပြီးတော့ အဲ့ဒီသုံးတုတ်ကိုအခြေခံပြီးတော့အရင်ဆုံးဦးဇင်းတို့ဟောပြပါမယ်ဘဝတန်တရာကြီးမှာသွားရတဲ့အခါကျတော့တန်တရာတဲ့သွားရတဲ့ဦးဇင်းတို့တွေတန်တရာခီးတယ်တွေမှာ အကောင့်ကြီးပဲမဟုတ်ဘူးတဲ့တခါတလေအဆိုးတွေနဲ့ကြုံရတယ်တခါတလေအကောင့်တွေနဲ့ကြုံရတယ်အကောင့်တွေနဲ့ကြုံရအဆိုးတွေနဲ့ကြုံရတယ် လောကရန်တရားတွေနဲ့ကြုံရမျိုးစုံသောအဲ့ဒီဆင်းရဲဒုက္ခမှန်သမျှကိုသဗ္ဗဒုက္ခပမုတ်စရိအလုံးစုံသောဆင်းရဲဒုက္ခအပေါင်းကလွတ်စေနိုင်တဲ့တရားနည်းတွေတဲ့မြတ်စွာဘုရားကငါပေးမယ်အဲ့ဒီနည်းတွေကိုဒီနေ့ဦးဇင်းတို့တရားဓမ္မတွေသာသနာတော်ကြီးနဲ့တွေ့တော့ အခွင့်ကောင်းရတော့မှာဒီနည်းတွေကိုသေသေးချာချာမှတ်သားပြီးကိုယ့်ရဲ့ဘဝမှာကျင့်သုံးဖို့ရာနေထိုင်ဖို့ရာအတွက်ဒီနေ့ဦးဇင်ဟောကြားပေးပါမယ်။ရသော်ဖျားရှင်ကိုရောမြတ်ကြီးရာသကြုံမြို့ဝေလူဝံကျောင်းမှာတရင်သုံးပြီးတော့နေတော်မူတဲ့အချိန်တဲ့အဲ့ဒီအချိန်မှာ အရှင်မဟာကတ္တပရသော်ဘုရား သာသနာတော်မှာရှင်သာရိပုတ္တရာရှင်မောကရံကလွဲရင်၃ပါးမြောက်ရသော်ဘုရားကငါမှမရှိတဲ့ဂုံကျေးဇူးတွေကတ္တပမှာရှိတယ်တဲ့ရသော်ဘုရားရှင်ကိုရောမြတ်ကြီးကဒုတင်73ပါးကို အပြည့်အမြဲတမ်းဆောင်ွင့်မရဘူး ဘာလို့လဲဆိုတော့ဒကာဒကမတွေလှူမှုတန်းမှုအကုန်လက်ခံနေရစွန်သားတွေကြွပေးရအကုန်လုံးပန်တကူသင်္ကန်းလဲဝတ်ပေးမဲ့အမြဲတမ်းဝတ်ဆောင်လို့မရဘူးဒကာဒကမတွေကသင်္ကန်းလှူရင်ရှိတဲ့သင်္ကန်းစွန့်ပြီးတော့တခါပြန်ပြီးတော့အဲ့ဒီသင်္ကန်းဝတ်ယုံပေးရတယ်ရှမာကတ္တဗမထေရကြီးကတော့ဒုတင်73ပါးလုံးကို သေးသေးခြားခြားကိုသူကတော့ကျင့်သုံးပြီးတော့နေတဲ့ပုံကိုကြီးမို့မြတ်စွာဘုရားကငါမှမရှိတဲ့ဂုံကြီးတွေတောင်ရှိတဲ့ငါရဲ့သားတော်ကြီးတဲ့သူတောထွက်လာတော့ကလည်းကျောင်းကိုမြတ်စွာဘုရားသွားပြီးကိုခီးဦးကြိုရသူထွက်လာတဲ့အချိန်မှာနော်အဲ့ဒီလောက်မြင့်မြတ်တဲ့ဂုံတူးတွေဝိသေသတွေရှိတဲ့အရှင်မကတ္တဗမထေကြီးဖလာသမဘချမ်းသာဝင်သားရင်9ရက်လောက်ဝင်သားတာ 9ရက်လောက်ဖလားသမဘာချမ်းသာနဲ့နေပြီးတော့မှဘယ်သူတွေဆင်းရဲတယ်လဲဆင်းရဲတဲ့ပုံကိုယ်တွေဆင်းတော့ဆင်းရဲတယ်တရားတရားကလည်းရှိရလားကြည်ရသေးတာเนาะဆင်းတော့ဆင်းရဲတယ်သွားအလှခံလို့မှလှူခြင်းနဲ့တရားတရားမရှိရင်လည်းချိပြောက်လို့မရဘူးဆင်းလဲဆင်းရဲတယ်တရားလည်းရှိတယ်ဆိုတဲ့ပုံကိုယ်တွေကိုသွားပြီးတော့မထေမြတ်ကြီးက အဲ့ဒီသူခုနှစ်ရက်ဖလားသမဘချမ်းသာခံစားပြီးတော့ထတဲ့နေ့မှာသွားသွားပြီးတော့အလှခံအဲ့နေ့တထေးတွေတကြွတွေအကုန်ဖြစ်ကြသူတို့စေတနာလည်းထက်သန်းကြတယ်ဒီကလည်းအလှခံဘက်ကလည်းစင်ကြယ်တယ်ဆိုတော့အဲ့ဒီလိုနေလဲရှိတဲ့အရှင်မာကတ္တပမထေမြတ်ကြီးတနေ့ကြတော့ပိပလိဆိုတဲ့လှိုင်ကူကြီးထဲမှာဖြားတယ်ယဟန္တာမထေကြီးနော် ယဟနာမထေမြတ်ကြီးအဲ့ဒီပိပလိလှိုင်ကူကြီးထဲမှာနေတော့ဘာကြောင့်ဖြားတာလဲဖြားခြင်းနာခြင်းရဲ့အကြောင်းတွေရှိတယ်တိကျေပြက်လို့တလိပ်ပြက်လို့ချွဲထားလို့အစာမှားလို့ရာသီဥတုဖောက်ပြန်လို့နော်နောက်ပြီးတော့ကံကြောင့်တခါတလေကျတော့ကံရဲ့ရှေ့ကအတိတ်ကံကြောင့်လည်းဖြစ်တယ် ရာသီဥတုလည်းမဖောက်ပြန်ဘူးသိကျေတလိပ်အဲ့ဓာတွေလည်းမဖောက်ပြန်ဘူးလေလည်းမဖောက်ပြန်ဘူးအဲ့လိုမဖောက်ပြန်ပေမဲ့လေတခါတည်းရန်ကြတော့ဥပမာမြတ်စွာဘုရားဟိုတနေ့ဟောခဲ့တဲ့1ဒေါ်လာချင်းဒါမြတ်စွာဘုရားတချို့တယ်လီကတော့အဲ့နေရနေရပူပူနဲ့မြတ်စွာဘုရားဝက်သားသွားစားလို့ဒါ1ဒေါ်လာတယ်လို့ပြောတာအဲ့လိုမဟုတ်ပါဘူးတကယ်တမ်းကတော့အတိတ်ဝကြွေးလာတာနော်အတိတ်ကဆဲဆရာဘွားက အဲ့ဒီမှာဆေးဖို့မပေးလို့ဝမ်းတုပ်ဆေးသွားတိုက်ခဲ့တဲ့အကျိုးကြောင့်မို့ဒါကြောင့်မို့အဲ့လို အကြောင်းအမျိုးမျိုးတွေကြောင့်မို့ကျမရေးတွေဆိုပြတ်တတ်တယ်ဒီကြေကြောင့်တလေးကြောင့်လေးကြောင့်เนาะအဲ့ဒီလိုအကြောင်းနေမျိုးစုံထဲမှာအခုရှင်မာကတ္တပကတော့သူကဘာနဲ့လာဖြစ်တာလဲဆိုတော့အစိတ်ပင်ကအစိတ်ပွင့်နေဆောင်းဥပေါက်ရာသီမှာ တခါတဲ့ပန်းနေပွင့်တဲ့ဟာတွေကလွင့်လာတာအဲ့ဒီလွင့်လာတဲ့ပန်းဝတ်မှုံတွေရဲ့အနံ့တွေအငွေ့တွေအသက်တွေထဲမှာအစိတ်ပင်တွေပါတယ်ဒါအဲ့ဒီအစိတ်ပင်တွေရဲ့အငွေ့ကို ရှူမိရင်သူအဲ့လိုဖြစ်တယ်အဲ့ဒါနဲ့ပတ်သက်လို့ဦးဇင်းတို့အရင်တော့ကအိုးအလောင်းတော်ကတ္တဗမှာတရားအထုတ်တဲ့ဆရာတော်ကြီးတစ်ပါး အဲ့တော်ကြီးထဲမှာ तू တရားထုတ်မယ်ဆိုမေ့သွားတာသူ့ကိုဝိဇ္ဇာပုဂ္ဂိုလ်ကြီးတွေလာပြီးဆေးတိုက်ကြတယ်တတိယတော့မှကိုတော်လေးကံကောင်းလို့ဘလို့ဖြစ်သွားလဲမသိဘူးဗျာတပည့်တော်အခုမှပဲသိလာကိုတော်လေးကိုဒီမှာနေတဲ့နတ်ကမကြိုက်လို့ဆိုပြီးတော့ကိုတော်တို့ကဂုံတော်တွေပွားမေတ္တာတွေပို့လှုပ်ထားတော့ရိုးရိုးတိုက်လို့မရတော့ तू ကတောတဲ့က အစိတ်ပင်ကအစိတ်မှွေကိုအဲ့ဒီလေထက်ကနေမှလွတ်လိုက်တာအစိတ်ငွေကိုလွတ်လိုက်တဲ့အခါကျအဲ့အစိတ်ငွေရှူမိပြီးမေ့သွားတာအဲ့ဒါမျိုးအနှောင့်အယှက်ပေးတယ်ဒါအခုခေတ်မှာပေါ့နော်အဲ့တော့အထကထာဖွင့်တာဒီဟာကိုလေမြတ်စွာဘုရားပါဠိတော်ထဲမှာတော့တိုက်ရိုက်ရှင်မကတ္တပိုင်ကျမ်းမာကြီးမကောင်းတာပဲပါတယ်အထကထာဖွင့်တဲ့အထက်မှာကျမှသူကအဲ့လိုဖွင့်ပြတယ် အစိတ်ငွေ့တွေပါတဲ့အပင်တောတဲ့တောင်ထဲမှာနေတာဆိုတော့အဲ့ဒီအငွေ့တွေကို ရှူမိတာရှူမိတဲ့အခါကျတော့ဒီနှလုံးအိမ်မှာရောက်ပြီးတော့အဲ့ဒီမှာနှလုံးအိမ်ထဲမှာအစိတ်ငွေ့တွေကအဲ့ဒီမှာသွားပြီးတော့တီးကြည်တို့အဲ့ဓာတွေသွားပြီးတော့နည်းနည်းထိအတွင်းထဲမှာအဲ့လိုတွေသွားပြီးတော့ထိခိုက်တဲ့အခါကျတော့ကျမရေးကတော်တော်ကိုမကောင်းမှုဖြစ်သွားတယ်အဲ့ဒီအချိန်မှာရှင်မကသဗ္ဗကြီး ပိပလိဆိုင်ကူထဲမှာကျမ်းမာရေးမကောင်းဖြစ်နေတာကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသိတော့ဝေလူဝန်ကျောင်းတော်ကနေပြီးတော့ရှင်မဟာကတ္တဝါကြီးတရင်သုံးတဲ့ပိပလိလှိုင်ကူကိုကြွသွားတယ်ကြွသွားတော့ရှင်မဟာကတ္တဝါမထေရမြတ်ကြီးကလည်းမြတ်စွာဘုရားရောက်လာပြီဆိုတော့နေရာလေးခင်းပေးနေရချက်သားယောဂအခြေအနေကတိုးသလားဆုတ်သလားဘလို့နေတော့မေးတော့အရှင်ဘုရားယောဂါတော့ ဆုတ်ယုတ်တယ်မရှိဘူးဖေ။တိုးတိုးတိုးတိုးပြီးတော့လာတယ်ဖေ။ပိုးပိုးပိုးပိုးပြီးတော့ဆိုးဆိုးလာတဲ့အခြေအနေပဲလောလောဆယ်တော့ရှိနေပါတယ်ဖေ။ဆုတ်ယုတ်သွားခြင်းတက်တာသွားခြင်းတော့မရှိသေးပါဘူးဖေ။ရှောက်တာ။အဲ့တော့ယဟန္တာမထေမြတ်ယောဂခံစားရတာနဲ့ဥဇဏုတရီယောဂခံစားရတာ क्वा တယ်နော်။ယဟန္တာမထေမြတ်ကြီးကြတော့ သူကဟောဒီခန္ဓာကိုယ်ပေါ်မှာကာယိကဒုက္ခပဲရှိတယ်စေတသိက်ကဒုက္ခမရှိဘူးစိတ်ထဲမှာမဆင်းရဲဘူးပြောတာခန္ဓာကိုယ်ကြီးကတော့အနာတွေယောဂါတွေဖြစ်ပြီးတော့သူကတော့မောပန်းပြီးတော့သူကနဲ့သူ မထနိုင်ဖြစ်ချင်းဖြစ်နေမယ်နော်ထိုင်လို့မရလှဲလို့မရသွားလို့မရဖြစ်ချင်းဖြစ်နေမယ်ယဟန္တာပုဂ္ဂိုလ်ရဲ့တန်တမ်းမှာသူက ဒုက္ခဝေဒနာမှ तू ကဒေါသကို तू ကပယ်ထားပြီးသားဒုက္ခဝေဒနာမှပဋိက္ခာနုတရားဆိုတဲ့ဒေါသကိုမပယ်နိုင်သေးသမျှဒုက္ခဝေဒနာမှရာဂာနုတရားဆိုတဲ့လောဘကိုမပယ်နိုင်သေးသမျှအဝိဇ္ဇာနုတရားဆိုတဲ့မောဟကိုမပယ်နိုင်သေးသမျှဘယ်တော့မှအရိယာမက်ကိုမဆိုင်ဘူးလို့မြတ်စွာဘုရား ဆသကသုတ်တံမှာဟောထားတာဒုက္ခဝေဒနာဖြစ်ရင်ဥဇဏတို့တွေကဒေါသဖြစ်လာတာဒုက္ခဝေဒနာမှာဒေါသဒုက္ခဝေဒနာလေးကုံဆုံးသွားတဲ့အခါကြပြန်တော့လေဒုက္ခချမ်းသာလေးဖြစ်ပြန်တော့ကောင်းလိုက်တာ ကောင်းလိုက်တာဆိုဟောတာယာကန့်ညိတဲ့တဏှာလောဘရာဂနုတ္တယပြန်ကိန်းတာ ဒုက္ခဝေဒနာမှာဒေါသလည်းလွတ်ပါတယ်ဒုက္ခဝေဒနာမှာလောဘလည်းခွာထားနိုင်ပါတယ်ဒါပေမဲ့ဥပ္ပခာဝေဒနာမှာမောဟပြန်ကိမ့်တတ်တယ်အဲ့ဒီ၃ပါးလုံးလွတ်မှယဟန္တာယဟန္တာဖြစ်တယ်ဆိုတာအကုန်လုံးလွတ်သွားပြီနော်လောဘလည်းခွာပြီးပြီဒေါသလည်းခွာပြီးပြီမောဟတရားကိုလည်းခွာပြီးပြီတဏှာရဲ့မောဟရဲ့ အရတ္တမနဲ့မှခွာနိုင်တာသောတာပတိမကဒိဋ္ဌိနဲ့ဝီဇိကိစ္စလောက်ကိုပဲဖယ်ရှားနိုင်တာအခုယဟန္တာကြီးဆိုအဲ့ဒါကြီးခွာထားပြီးပြီတဲ့ဒါပေမဲ့ဟောဒီခန္ဓာကြီးရှိလို့ဒီခန္ဓာကြီးရထားတဲ့ပုံကိုများကတော့ဖယားဖြစ်ဖြစ်ဘသူဖြစ်ဖြစ်မရဘူးကျမကြီးကအပူအေးမမြိုင်သူကသူဖောက်ပြန်လာမှာအစားတော့မှားရင်လည်း ဖျားလည်းမရဘူးယဟန္တာလည်းမရဘူးစားတော့မှရင်ဒါခန္ဓာကိုယ်ရဲ့သဘာဝဖြစ်တာကအဲ့ဒါကသဘာဝတရားအပူနဲ့ထိပူတာပဲအေးနဲ့ထိအေးတာပဲနော်အဲ့ဒါကြောင့်မို့အဲ့ဒါကကြတော့ဒီယုတ်ကြီးဟာသဘာဝတရားအဲ့ဒီယုတ်သဘာဝတရားကြီးဟာကာယကဒုက္ခကြီးဟာအမြဲတမ်းဒီယုတ်တရားကြီးတွေကဖောက်ပြန်နေမှာ ပြောင်းလဲနေမှာဒါကြောင့်မို့မြတ်စွာဘုရားကတစ်စက္ကန့်လေးမျှ ကျမ်းမာပါတယ်လို့ပြောရင်အဲ့ဒီပုဂ္ဂိုလ်ဟာလူမိုက်ပဲဟောဒီခန္ဓာကိုယ်ကြီးမှာတစ်စက္ကန့်မှကျမ်းမာတယ်ဆိုတာတကယ်တမ်းတော့ရှိတာမဟုတ်ဘူးတမျိုးပြီးတမျိုးဒုက္ခတွေဖြစ်နေတာအဲ့ဒါကိုဒုက္ခလို့မမြင်တာအခုဒီခန္ဓာကိုယ်ကြီးရတော့ဖះလဲရင်ဆိုင်ရတာပဲတန်ခါလဲရင်ဆိုင်ရတာပဲဒီခန္ဓာကိုယ်ကြီးရတော့ ဦးဇင်းတို့တွေလည်းဒီတိုင်းပဲအခုညောင်းတော့ဟိုဘက်လှည့်ပေးရတယ်ဒီဘက်လှည့်ပေးရတယ်ပြုတ်ပြင်းပေးနေရတယ်ရေချိုးပေးနေရတယ်စားပေးနေရတယ်လျှောင်းပေးရတယ်ထိုင်ပေးရတယ်အမျိုးမျိုးလောက်ကင်ပေးနေရတာတဲ့ဒီခန္ဓာကိုယ်ကြီးကိုအဲ့လိုဖောက်ပြန်တတ်တဲ့ပျက်စီးတတ်တဲ့ဒီခန္ဓာကိုယ်ကြီးကိုတဲ့အခု ရထားသည့်အတွက်အရှင်မကတ္တဗမထေမြတ်ကြီးလဲကျမ်းမာရေးမကောင်းဘူးတဲ့ကျမ်းမာရေးမကောင်း အဲ့ဒီအချိန်မှာမြတ်စွာဘုရားကြွလာပြီးတော့အခုပြောသလိုမေးတော့ဆောက်ရောက်သွားတယ်ယော်လျားသွားရွှေလျားသွားတယ်ယော့သွားတယ်ဆိုတာကိုမရှိသေးဘူးဘုရားတိုးတိုးတိုးတိုးပြီးတော့ရုပ်တွေဟာဖောက်ပြန်ပျက်စီးနေတယ်ပြောင်းလဲနေတယ်နော်ရုပ်ရဲ့ဖောက်ပြန်တဲ့သဘောကာယကဒုက္ခကြီးကတော့ဖြစ်ပေါ်နေပါတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ဘာဆေးပေးတယ်လဲဆိုတော့ချက်သားတဲ့ငါဖះတရားဟောမယ်ချက်သားသေးသေးခြားခြားနားထောင်တော့တတိမေကတဗ္ဗဘုဇင်္ဂမယာတမ္မရခတာဘာဝိတာဘဟုလိကတာ အဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တန္တိရှမကတ္တပရဲ့နာမည်လေးကိုခေါ်ပြီးတော့မြတ်စွာဘုရားခြေသာကတ္တပတဲ့ဘုဇင်တရားခုနှစ်ပါးဆိုတဲ့အကျင့်မြတ်တရားကြီးတွေကိုငါဖះရှင်ကိုတော်မြတ်ကြီးအသင်တို့အတွက်ဟောကြားပေးထားရှိတယ် ဟောရင်တဲ့မြတ်စွာဘုရားဟောပေးထားတာရှိတယ်မယာသမ္မာရခတာငါကောင်းစွာကို ဟောကြားပေးခဲ့တာဘာဝိတာဘဟုလီကတာအဲ့ဒါကိုပွားများလိုက်စမ်းပါတဲ့ခြေသားဘဟုလီကတာအကျဉ်းကျဉ်းကို ပွားပေးလိုက်စမ်းပါ အဘိညာယာတံဘောဓာယာနိဗ္ဗာနာယတံဝတ္တတိသစ္စာလေးပါးတရားကိုသိဖို့မတရားတွေကိုရဖို့နိဗ္ဗာန်ရဖို့ဆိုတဲ့အဲ့ဒီအကျိုးတရားတွေအကုန်ရလိမ့်မယ်ငါပြီးတဲ့တရားကို သေသေးချာချာချက်သားနှလုံးသွင်းသားမှာဆိုတော့ ဦးဇင်းတို့စဉ်းစားကြည့်အဲ့ဒီအချိန်မှာအရှင်မာကတ္တပမထေမြတ်ကြီးကယဟန္တာကြီးယဟန္တာ ဖြစ်တဲ့ရှင်မာကတ္တပမထေမြတ်ကိုမြတ်စွာဘုရားဟောဒီဘောဇင်တရားတွေကိုနှလုံးသွင်းခိုင်းတာအကျော်ကဘာရဖို့လဲတစ္ဆာကိုသိဖို့မတရားတွေထိုးထွင်းသိဖို့နိဗ္ဗာန်ကိုသိဖို့ အဘိညာယသံဘောဓာယနိဗ္ဗာနာယသဝတ္တတိဒီအကျိုး၃ချက်ကိုရစေဖို့ရငါဖះဟောခဲ့တယ်မြတ်စွာဘုရားကအဲ့ဒီတရားကိုသင်ချက်သားပွားများစမ်းပါလို့မြတ်စွာဘုရားခိုင်းတဲ့အချိန်မှာယဟန္တာမထေရကြီးဖြစ်ပြီးသစ္စာတရားလည်းသိပြီးမတရားတွေလည်းရပြီးဖို့တရားလည်းရပြီးနိဗ္ဗာန်လည်းရနေပြီ အဲ့လိုပုံကိုကြီးကိုဘာဖြစ်လို့မြတ်စွာဘုရားကဒီနီးကိုပြန်ပေးသလဲဆိုတော့ဒိဋ္ဌဓမ္မဒုက္ခဝိဟာရတဲ့မျက်မှောက်ချမ်းသာရစေခြင်းလို့တဲ့ယခုမျက်မှောက်ကစိတ်ကတော့မစင်ရဘူးယဟန္တာဆိုတော့နော်ယုတ်ဓမ္မနန္ဓမတွေပေါ်မှာငါဇွဲပြုတ်ထားသည့်အတွက်မစင်ရဘူးဒါပေမဲ့ဟောဒီယုတ်ကြီးကဆွမ်းကံတော့မကြွနိုင်ဘူး ယုတ်ကြီးကဖောက်ပြန်လာပြီဆိုတော့နော်လမ်းမလျှောက်နိုင်ဘူးဆွမ်းကမကြွနိုင်တော့ဘူးဖြစ်နေပြီဒါကြောင့်မို့အဲ့ဒီလို ချမ်းချမ်းသာသာလေးရဖို့ရာအတွက်မြတ်စွာဘုရားကခြေသာကတ္တပငါဘုရားရှင်ကိုရောမြတ်ကြီးဟောကြားပြီးတော့ပြေတော်မူခဲ့တဲ့အဲ့ဒီတရားတွေကိုကောင်းကောင်းနှလုံးသွင်းလိုက်စမ်းပါနော် တတိမေကတ္တဘာဘုဇင်္ဂမယသမ္မရခာတာဘာဝိတာပုလိကတာအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တတိတတိတံဘောဇင်္ဂောခောကတ္တပါမယာသမ္မာရခာတောဘာဝိတောဘူးလီကတော အဘိညာယတံဘောဓာယနိဗ္ဗာနာယတံဝတ္တတိအဲ့ဒီဘုဇင်တရားခုနှစ်ပါးထဲမှာจิตာတဲ့တတိတံဘုဇင်ကိုတတိဆိုတဲ့တံဘုဇင်ကိုจิตာနှလုံးသွင်းလိုက်စမ်းပါတတိဆိုတာဘုဇင်တို့ဒကာတော်မတွေအမှတ်ရမှုเนาะ အဲ့ဒီတတိတရားဟာနိဗ္ဗာန်ရခြင်းတဲ့ပုဂ္ဂိုလ်တွေအတွက်တန္တရာဝဆင်းရဲကလွတ်ခြင်းတဲ့ပုဂ္ဂိုလ်တွေအတွက်အဲ့ဒီတတိတရားမရှိရင်ဘယ်တရားမှမရနိုင်ဘူးအဲ့ဒီတတိသည်အရေးအကြီးဆုံးပဲအပ္ပမာဒလို့ခေါ်တဲ့တတိတရားအဲ့ဒီတတိတရားကို ခြေသားနှလုံးသွင်းလိုက်စမ်းပါ တတိတရားနှလုံးသွင်းဆိုတော့ဥစဉ်တော်ဒကာဒကမတွေဘယ်ပေါ်မှာနှလုံးသွင်းရမှာလဲတတိပဋ္ဌာန်တရား၄ပါးရဲ့အပေါ်မှာကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ်ဓာ ानु ပဒနာဓမ္မာ ानु ပဒနာဆိုတဲ့တတိပဋ္ဌာန်တရား၄ပါးရဲ့အပေါ်မှာနှလုံးသွင်းလိုက်စမ်းပါတတိပဋ္ဌာန်တရား၄ပါးပေါ်မှာဥပမာတဲ့ ကာယ ानु ဘာဒနာတတိပဋ္ဌာန်ထဲမှာဆိုရင်ဥစဉ်တို့ဝင်လေထွက်လေပါတယ်နာဒီဝါလေးမှာဝင်လေလေလေလေဝင်တဲ့အခါမှာဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်ဒီလေလေတနေ့တနေ့ဝင်နေတာထွက်နေတာတဏှာကြီးတဏှာကြီးအတွင်းမှာအကြိမ်ပေါင်းများစွာဝင်နေတယ်အကြိမ်ပေါင်းများစွာထွက်နေတယ် အဲ့ဒီတဏှာကြီးတဏှာကြီးအတွင်းမှာအကြိမ်ပေါင်းများစွာဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နေတဲ့လေကိုဥစဉ်တို့ဒကာတော်မတွေဗနမီနဲ့တတိနဲ့စောင့်ကြည့်နိုင်တော့ကိုကိုပြန်သုံးသပ်တော့ဥစဉ်တို့တို့ရဲ့တတိတရားမဲလျော်မှုပေါ်ဆမှုဘလောက်အားကောင်းနေလဲနိဗ္ဗာန်တရားကိုမရတာမတရားတွေဖို့တရားတွေမရတာဘာကြောင့်လဲအဲ့ဒီတတိမဲလျော်နေလို့ အဲ့ဒီမဲလျော့တဲ့တတိကြောင့်တဲ့ဥစဉ်တို့တန်တရာကြီးထဲမှာတဝဲလဲလဲနဲ့သွားနေရတာအဲ့ဒါကြောင့်မို့မြတ်စွာဘုရားကမဲလျော့တဲ့ပုဂ္ဂိုလ်ဒီအကျဉ်းချင်းအိုရခြင်းအကျဉ်းချင်းနာရခြင်းအကျဉ်းချင်းသိရခြင်းပဲဘာလို့လဲမဲလျော့လို့မမေ့မလျော့တဲ့တတိနဲ့နေပါတဲ့ချက်သားအဲ့ဒီ ဘုဇင်တရား9ပါးကိုနှလုံးသွင်းပြီးတော့နေဖို့ရအတွက်နံပါတ်1တတိတန်ဖို့ဇင်တတိတန်ဖို့ဇင်ဆိုတာကတတိတရားလေးထားပြီးတော့နေလိုက်စမ်းပါနာဒီဝမှတ်မယ်ဆိုရင်လည်းနာဒီဝလေးမှာလေးလေးဝင်တိုင်းသည် ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည် တတိတန်ဖိုးစင်ဓာကြီးလေးပါးနဲ့ရှုမဲ့ပုဂ္ဂိုလ်ကလည်းခန္ဓာကိုယ်ပေါ်မှာကြည့်တော့ဩပထဝီဓာတ်တွေကလည်းတင်းတက်လက်တောင်းတက်လက်တေသောဓာတ်တွေကဘူးတက်လက်အေးတက်လက်ဝါယောဓာတ်တွေကတွန်းတက်လက်ကန်တက်လက်နဲ့ဩဓာတ်သဘောတွေကလည်းပြောင်းနေပါလားနာဒီဝါလေးကနေကြည်လိုက်လို့ရှင်လေလေးကတွန်းတက်လက်ကန်တက်လက်တွန်းတက်လက်ကန်တက်လက်နဲ့ပြောင်းနေတာ အဲ့ဒီဝါရောဓာတ်လေးတွေသူ့သဘောနဲ့သူ ဖောက်ပြန်နေတဲ့သဘောလေးတွေနာသီဝါမှာဝင်တဲ့လေးထွက်တဲ့လေးလေးလေးအဲ့လိုဝင်လေ ထွက်လေမှတ်မှတ်ဓာတ်ပေါ်မှာမှတ်မှတ်တတိလေးနဲ့ကပ်ပြီးရှုနေသမ်းပါအဲ့လိုတတိလေးနဲ့ကပ်ပြီးတော့ရှုပြီးတော့တတိကိုမပြတ်အောင်ဟိုယဟနာမထေကြီးဆိုတော့လွယ်တာပေါ့ သူထားခြင်းတဲ့နေရာစိတ်ကိုထားနိုင်နေတာပုထုဇဉ်နဲ့အရိယာအဲ့ဒါကွာသွားပြီပုထုဇဉ်ကဘာလဲစိတ်အလိုလိုက်နေတာပုထုဇဉ်ဟိုကစားခြင်းစားပြန်ဟိုကသွားခြင်းသွားပြရပြီဟိုကကြည့်ခြင်းသွားကြည့်ပြရပြန်စိတ်ပေါ်ရာကိုနောက်ကနေလိုက်လိုက်လိုက်လိုက်ပြီးတော့စိတ်ရဲ့အလိုကိုလိုက်ပြီးဖြည့်နေရတာပုထုဇဉ် အရိယာကျတော့အဲ့လိုမဟုတ်ဘူးစိတ်ကိုနိုင်နှင်းသွားသူ့အလိုကိုဟရိခန္ဓာကြီးကလိုက်ရတာစိတ်ကိုနိုင်နှင်းထားသည့်အတွက်တခါတည်းငါကောင်းငင်မှာမတက်ရချင်တယ်ဆိုရင်ဟောဒီငါရဲ့ခြေထောက်အောက်ကမြေပြင်ကြီးဖြစ်စေဆိုရင်ကောင်းငင်မှာပဲမြေပြင်ကြီးကိုစိတ်ကူးနဲ့တခါတည်းပေါ်လိုက်တာနဲ့သူရက်နေတာမြေပြင်ပေါ်ရက်နေတာအောက်ကလှမ်းကြည့်တော့အော်ဟိုမှာဇံပြန်နေတယ်ကောင်းငင်မှာမတက်ရတယ်လို့ဖြစ်တာ စိတ်ကိုနိုင်နှင်းအောင်လှုပ်ထားတာနော်ရေပြင်ဖြစ်စေခြင်းရေပြင်ကြီးဖြစ်စေမြေပြင်ဖြစ်စေအောင်လုပ်ရင် မြေပြင်ကြီးဖြစ်စေတယ်ဆိုတော့စိတ်ကိုနိုင်နှဲမှုရအောင်လှုပ်ထားတာအဲ့ဒါကနော်အရိယာပုဂ္ဂိုလ်တွေဇာရတဲ့ပုဂ္ဂိုလ်တွေကစိတ်ကိုနိုင်နှင်းကြတယ်အခုဦးဇင်းတော်ပုထုဇဉ်တွေကတော့မနိုင်နှင်းဘူးတဲ့မနိုင်နှင်းတဲ့အခါကျတော့ဈာမရေမကောင်းရင် ကိုခန္ဓာကိုရှုသလားဘယ်ရှုမလဲလူလိုက်လိမ့်လိုက်ဟဲ့ဆရာဝန်ခေါ်ကြသားမအောင်လောက်ကြသားမအောင်ဟိုလိုလာမမဲဘူးလားဒီလိုလာမမဲဘူးလားဘဲပဲမျောနေတာတကယ်တမ်းကတော့ကိုယ့်ရဲ့အတွင်းထဲမှာကိုယ့်ရဲ့ဓမ္မကိုအားကိုးရမယ်အားထားရမယ်အမိသဟဲပြုရမယ်ဓမ္မဒီပါဓမ္မတရဏဘုရားရှင်ကိုယ်တော်မြတ်ကြီးကတော့ဓမ္မကိုအမိသဟဲပြုထားသမားတဲ့ဓမ္မကိုအားကိုးထားသမားလို့ပြောတာ ဓမ္မကိုအာမကိုနိုင်တော့အပြင်ကိုအာကိုရတယ်ဆရာဝန်တွေခေါ်ပေးပါဦးနော်ဟိုစေယုံပို့ပေးပါဦးဒီစေယုံပို့ပေးပါဦးအမျိုးမျိုးတွေတောင်းတမှုအမျိုးမျိုးနဲ့တဲ့အဲ့ဒီတောင်းတမှုတွေနဲ့အော်ဟစ်ပြီးနေကြဒါပုထုဇဉ်နေနီးအခုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့ဘယ်ဆဲမှလည်းဖြောမတိုက်ပါဘူးတဲ့သူရဲ့မဟာဩဒရာဆဲတော်မြတ်ကြီးငါပေးမယ် ဆင်းရဲဒုက္ခအပေါက်မှာအကုန်လွတ်စေနိုင်တဲ့ဆေးတော်ကြီးတန္တရာဝဆင်းရဲဒုက္ခကြီးကတောင်လွတ်စေနိုင်တဲ့ဆေးတော်ကြီးအဲ့ဒီဆေးတော်ကြီးကိုငါပေးမယ်မြတ်စွာဘုရားကအခုကတ္တဗာတဲ့သိရခန္ဓာကိုယ်မှာတတိတရားကို ကောင်းစွာ ထားလိုက်စမ်းပါမိမိရဲ့တန်တမာတတိတရားကို ကောင်းစွာဆင်ခြင်ပြီးတော့သုံးသပ်ပြီးတော့နေပါတဲ့ဆိုတော့ဒါ ရှင်မာကတ္တပတို့ကလွယ်တာပေါ့ဥဒ္ဒနောဒကာတော်မတွေတော့တတိကဆိုဘဲကတ်မှာတော့ဝင်တဲ့လေကိုကတ်ထွက်တဲ့လေကိုကတ်နော်ဒါမှမဟုတ်ဓာတ်ကြီးလေးပါရဲ့အပေါ်မှာဥစဉ်တို့ဒကာတော်မတွေအခုလောက်ဆိုရင်တော့တော်များများရှုတတ်လောက်ပါပြီဥစဉ်လဲဓာတ်ကမထန်းတွေအမျိုးမျိုးအကြိမ်ကြိမ်လှက်ပတ်ပြီးဖွဲ့နွယ်ပြီးအမျိုးမျိုးဟောပေးခဲ့တာနော်ဒီဓာတ်ကကြီးလေးပါကိုပဲအခြေခံပြီးဥစဉ်ရုပ်တရားတွေမှာဟောပြောပေးလေရှိပါတယ်။ဘာကြောင့်လဲဒကာတော်မတွေဒီဓာတ်ကမထန်းတွေ ရုပ်ကမ္မထာတွေကိုသေးသေးချာချာသဘောပေါက်စေခြင်းလို့လို့နော်အဲ့ဒါကြောင့်မို့ဦးဇင်းဟောပေးခဲ့တယ်အဲ့တော့ဓကမ္မထာတွေပေါ်မှာနှလုံးသွင်းမဲ့ပုံကိုယ်တွေကလည်းခန္ဓာကိုယ်မှာကြည့်ဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးပူလာလိုက်အေးလာလိုက်တောင့်လာလိုက်တင်းလာလိုက်ဓာတ်ကြီးလေးပါးတွေတစ်မျိုးပြီးတစ်မျိုးဖောက်ပြန်နေတာတွေပြောင်းလဲနေတာတွေကိုအမြဲတမ်းတတိလေးနဲ့ကပ်ပြီးတော့စောင့်ပြီးတော့ကြည်နေလိုက်စမ်းပါ အဲ့လိုကြည်နေမယ်ဆိုရင်တတိနဲ့ပြည့်စုံပြီတဲ့เนาะအဲ့ဒါတတိတန်ဖို့စဉ်နံပါတ်1ကတတိတန်ဖို့စဉ်နံပါတ်2ကဓမ္မဝိဇယတန်ဖို့စဉ်ဓမ္မဝိဇယတန်ဖို့စဉ်ကိုခောကတ္တပမယာတမ္မာရခါတောဘာဝီတောဘူလီကတော အဘိညာယာတံဘောဓာယာနိဗ္ဗာနာယာတံဝတ္တတိဒုတိယမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားပေးလိုက်တာကဓမ္မဝိဇယတံဘောဇင်ခြေတာကတ္တပါဓမ္မဝိဇယတံဘောဇင်ကိုငါကောင်းစွာ ဟောကြားပေးထားတာရှိတယ်အဲ့ဒီဓမ္မဝိဇယတံဘောဇင်ကိုခြေတာသုံးသပ်လိုက်စမ်းပါ ဓမ္မဝိဇယဆိုတာကပညာနော်ဟိုဟာကတတိဒါကပညာဒါကြောင့်မို့တတိပညာနှစ်ချက်နော်ပထမတတိနဲ့မြတ်စွာဘုရားကခန္ဓာကိုယ်မှာနေခိုင်းလိုက်တယ်တတိနဲ့နေဒုတိယပြီးတဲ့အခါကျမှဓမ္မဝိဇယပညာနဲ့နေ ပညာနဲ့နေဆိုတဲ့အခါကျတော့ရှင်မာကတ္တဗတို့ကျတော့မဲ့ပညာဖိုးပညာနဲ့နေနိုင်တာပေါ့သူတို့ကအဲ့ဒါတွေထိရတာဥစဉ်တို့တရားဓမ္မတွေကြတော့ဥစဉ်တို့တွေကြတော့ဘာပညာနဲ့နေမှာလဲယုတ်တဘာဝနံတဘာဝယုတ်တာမညနံတာမညယုတ်တဘာဝတွေရဲ့အပေါ်မှာပညာနဲ့နေရမယ်သောတော်က ဓာတ်ကြီးလေးပါးတွေဖောက်ပြန်တဲ့အခါရတော့ပူတလဲအေးတလဲတင်းတလဲတောင်တလဲထုံတလဲနည်းနည်းပူလိုက်များများပူလိုက်နဲ့ပြောင်းနေတဲ့သဘာဝတွေအဲ့ဒီသဘောတွေကြည့်တဲ့အခါကျတော့ရုပ်တရားတွေဟာ ပြောင်းနေပါလားရုပ်တရားတွေဟာဖောက်ပြန်နေတဲ့သဘောရှိပါလားပူရာကနေအေရာပြောင်းနေအေရာကနေထုံတာပြောင်းနေထုံတာကနေတင်းတာပြောင်းနေတင်းတာကနေကြိုက်တာပြောင်းနေ မူလိုက်ဝေလိုက်အော့လိုက်အာလိုက်ထုံလိုက်ကျင်လိုက်တောင့်လိုက်တင်းလိုက်နဲ့အော်ရုပ်တရားတွေဟာဖောက်ပြန်တတ်တဲ့သဘောတွေပါလားလို့ရုပ်ရဲ့အပေါ်မှာဖောက်ပြန်တဲ့သဘောကို ကြည့်ရင်သဘာဝလက္ခဏာအဲ့ဒီရုပ်တွေဖောက်ပြန်တိုင်းဖောက်ပြန်တိုင်းမှာ ပူရာပေါ်ရင်ပူရာကိုသွားပြီးတော့သိတယ်အေရာပေါ်ရင်အေရာကိုသွားပြီးတော့သိတယ် ထုံနာပေါ်ရင်ထုံနာသိတယ်ကြိုက်တာပေါ်ရင်ကြိုက်တာသိတယ်ဘာကြောင့်သိတာတော့နံတရားလေးရှိလို့သိတာသေတဲ့လူကပုတ်ပွားပြီးပေါ်တယ်လောက်တယ်ကြိုက်ခဲဓာနဲ့ခုတ်ဖြတ်ထစ်သေတဲ့လူကမသိဘူးတဲ့ဘာကြောင့်လဲဝိညာဉ်မရှိလို့အခုဝိညာဉ်ဆိုတဲ့သိတတ်တဲ့နံတရားလေးရှိလို့ပူရာပေါ်တော့ပူရာကိုသွားပြီးတော့သိတယ်အေရာပေါ်တော့အေရာကိုသွားပြီးတော့သိတယ် ကြိုက်တာဘောတော့ကြိုက်တာကို သွားပြီးတော့သိတယ်အဲ့ဒီလိုသိသိသိသိနေတာကနာရုပ်ပေါ်တိုင်းရုပ်ပေါ်တိုင်းမှာနံတရားတွေကလည်းပြောင်းပြောင်းပေါ်နေရပါလားရုပ်ပြောင်းလို့နံပြောင်းရတာပါလားရုပ်ချုပ်တော့နံချုပ်သွားရတယ်။အော်ဒီရုပ်တရားတွေကလည်းသူကသူဖောက်ပြန်နေတယ်။အနေဆာရဲ့လက္ခဏာအမျက်မပြတ်ဒလသ ဖောက်ပြန်နေရလို့ဆင်းရဲတဲ့ဒုက္ခရဲ့လက္ခဏာအဲ့ဒီဖောက်ပြန်တာကြီးကို မဖောက်ပြန်ပါနဲ့လို့ပြောလို့မရဘူးအနတ္တလက္ခဏာအဲ့ဒီရုပ်ပေါ်မှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလို့တင်လိုက်ရင်အဲ့ဒါတာမင်ညလက္ခဏာဖောက်ပြန်တဲ့သဘောကိုကြည့်ရင် သဘာဝလက္ခဏာသဘာဝရုပ်သဘာဝရုပ်တာမင်ည ရုပ်ရဲ့သဘာဝတရားတွေသည်သူသဘောသူပုတ္တလဲအတလဲထုံတလဲကျင်တလဲပြောင်းလဲနေတာသည်ရုပ်ရဲ့သဘာဝအဲ့ဒီရုပ်သဘာဝတရားတွေသည်အမျက်မပြတ်ဒလဇတ်ဖြစ်ပြနေလို့အနေစာဆင်းရဲနေလို့ဒုက္ခအဆုံးများလို့အနတ္တာအနေစာလက္ခဏာညာဒုက္ခလက္ခဏာညာအနတ္တာလက္ခဏာညာကိုဆင်ញင်ပြီးတော့ခန္ဓာကိုယ်ကြီးပေါ်မှာ သုံးသပ်လိုက်ရင်ဥဇဏုတရားတော်မတွေအဲ့ဒါသည် နော်ယုတ်တာမညာလက္ခဏာ၃ပါးနဲ့တင်လိုက်တာနံတဘာဝနံတာမညာနံတဘာဝကပြောင်းပြောင်းညွတ်တတ်တယ်မျက်စိနဲ့အစင်တိုင်းရင်အစင်လေးကိုသွားညွတ်တယ်နားနဲ့အတန်တိုက်ရင်အတန်လေးကိုသွားညွတ်တယ်နှာခေါင်းနဲ့အနံ့တိုက်ရင်အနံလေးကိုသွားညွတ်တယ်ရှာနဲ့အရသာတွေ့ထင်ရင်အရသာလေးကိုသွားပြီးတော့ညွတ်တယ်ကိုယ်နဲ့အတွေ့အထိနဲ့တွေ့ရင်အဲ့ဒီပေါ်မှာ ကာယအကြည်ဓာတ်ပေါ်မှာသွားပြီးတော့ကာယဝိညာဉ်သိသိကဖြစ်တယ်မနောနဲ့ဓမ္မနဲ့ပေါင်းစုံတဲ့အခါမှာဓမ္မရဲ့အပေါ်မှာတွေ့သိစိတ်ကြံသိစိတ်ဆိုတဲ့စိတ်ကလေးတွေဖြစ်တယ်အဲ့ဒီလိုအာယုံ6ပါးတကား6ပါးမှာရုပ်တွေပေါ်တိုင်းပေါ်တိုင်းမှာသွားသွားပြီးတော့ပြောင်းပြောင်းပြီးတော့ညွတ်တတာကနန္တရားတဲ့အဲ့ဒါတာမညသဘာဝလက္ခဏာတာမညလက္ခဏာကအဲ့ဒီနံလေးဟာ မြဲသလားတဲ့မျက်စိနဲ့အစင်းနဲ့တိုက်တယ်မြင်သိသိလေးပေါ်တယ်ပြီးရင်ပြက်ကြားသိသိလေးပေါ်တယ်ပြီးရင်ပြက်နာသိသိလေးပေါ်တယ်ပြီးရင်ဖြစ်ပြက်စားသိသိလေးပေါ်တယ်ဖြစ်ပြက်ခန္ဓာကိုယ်မှာတွေ့ထိပူတဲ့တောက်နဲ့တင်းနဲ့ပေါ်တယ်သွားပြီးတော့သိလိုက်တယ်ပြီးရင်ဖြစ်ပြီးတော့ပြက်မနှောနဲ့ဓမ္မနဲ့ပေါင်းစုံတဲ့အခါမှာအတွေးလေးတွေပေါ်တယ်ပြီးရင်အတွေးလေးတွေတွေးပြီးတော့ပြက်တယ်အဲ့ဒီလိုပြက်ပြက်ပြက်ပြက်သွားတဲ့သဘောလေးတွေကို လိုက်ကြည့်နေတော့ဩဒီစိတ်ကလေးဒီမမြဲပါလားအနှိမ့်စားပါလားလို့ရှုတာအဲ့ဒါဒီတာမင်ညလက္ခဏာနန္တာမင်ညနန္တရားရဲ့မမြဲတဲ့အနှိမ့်စားအမျက်မပြတ်တလဲတာအဲ့ဒီလိုဖြစ်ပြနေရလို့ဒုက္ခအစိုးမရလို့အနတ္တာအဲ့ဒီလက္ခဏာရေး၃ပါးကိုသေချာတင်ပြီးတော့ဥစ္စံတို့ဒကာဒကမတွေကြည်ရင် အဲ့ဒါနံတဘာဝနဲ့နံတာမညယုတ်တဘာဝယုတ်တာမညသိပြီယုတ်တရားတွေရဲ့သဘောတွေကိုဥစဉ်တို့ဒကာဒကမတွေညံထဲမှာအဲ့ဒီလိုဆင်းရဲနေတာသုံးသပ်နေတာအနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေနဲ့ယုတ်ဓမ္မနံဓမ္မတွေပေါ်မှာဆင်ញင်သုံးသပ်နေတာကိုအဲ့ဒါကိုဓမ္မဝိဇယတန်ဖို့ဇင်လို့ခေါ်ပါတယ်။ဘယ်နှမျိုးပြီးပြီလဲ?နှစ်မျိုးเนาะ။ သေးသေးချာချာလေးမှတ်ခဲ့တရားတော်မတို့နော်ဘဝတစ်ခုဥစဉ်တို့အမျက်မပြတ်နိဗ္ဗာန်မရမချင်းဟောဒီဘုဒ္ဓတရားခုနှစ်ပါးကိုကျင့်သုံးနေကြအမှာအရေးတသုံကို၌ကြုံလို့ကြမှာရမကောင်းတဲ့အခါလေဟောဒီဘုဒ္ဓတွေကိုကျင့်သုံးကြရမှာနိဗ္ဗာန်ရတဲ့ပုဂ္ဂိုလ်မှန်သမျှသည်တဲ့ဟောဒီဘုဇင်တရားမကျင့်သုံးမဲနဲ့နိဗ္ဗာန်ရတယ်ဆိုတာတအူးတယောက်မှမရှိဘူးဘူး အကုန်လုံးနိဗ္ဗာန်ရတဲ့ပုံကိုယ်တွေမှန်သမျှဟောဒီဘုဇင်တရားကိုပဲကျင့်သုံးပြီးမှနိဗ္ဗာန်ရောက်ကြတာတဲ့ဒါကြောင့်မို့အခုနံပါတ်1တတိတန်ဖို့ဇင်တတိတရားထားရမယ်ဝင်လေထွက်လေပေါ်ဖြစ်ဖြစ်တတ်တယ်ပေါ်ဖြစ်ဖြစ်စိတ်ကိုရှုရှုဒါတတိပဋ္ဌာန်တရား၄ပါးပေါ်မှာကြိုက်တာရှုလို့ရတယ်နော်သောတော့ဥပမာလေးကဒါကာယ ानु ပတ္တနာနဲ့လွယ်အောင်ပြောလိုက်တာစိတ်ပေါ်မှာတတိထား နော်စိတ်လေးတစ်လုံးပေါ်တစ်လုံးသီးတစ်လုံးပေါ်တစ်လုံးသီးအဲ့ဒါကိုသိပြီးတော့တတိထားပြီးတော့လိုက်ပြီးတော့ရှုတဲ့တတိပဋ္ဌာန်လည်းလုပ်လို့ရတယ်ဝေဒနာနုပဒနာဝေဒနာတစ်လုံးကိုလိုက်ရှုတာလည်းရတယ်နော်ဓမ္မနုပဒနာသဘာဝတရားတွေပေါ်မှာလိုက်ရှုတာလည်းရတယ်ကာယနုပဒနာပေါ်မှာလည်းရှုလို့ရတယ်တတိပဋ္ဌာန်တရား၄ပါးရဲ့အပေါ်မှာတတိအမြဲတမ်းထားနေတာအဲ့ဒါတတိတံဖို့စဉ် အဲ့ဒီလိုတတိထားနေရင်ဟောဒီယုတ်နဲ့နာနဲ့အပေါ်မှာယုတ်နဓမ္မသင်္ခါရတရားတွေရဲ့မမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခအစိုးမရတဲ့အနတ္တတွေကိုရှုတာအဲ့ဒါကဓမ္မဝိဇ္ဇာတန်ဖို့စဉ်နောက်ပြီးတော့တတိယမြောက်ဘာပြန်ဟောလဲဝိရိယတန်ဖို့စဉ်ကိုခောကတ္တပမယာသမရခာတောဘာဝီတောဘုလိကတောအဘိညာယတံဘောဓာယနိဗ္ဗာနာယတံဝတ္တတိ ခြေတာကတပါတဲ့ဝီရိယဆိုတဲ့တန်ဖို့သင်ကိုငါဖျားကောင်းစွာဟောကြားပေးထားရှိပါတယ်အဲ့ဒီဝီရိယဆိုတဲ့တန်ဖို့သင်ကိုခြေတာပွားများပေးလိုက်စမ်းပါဘာဝိတာဘဟုလိကတအကျဉ်းကြီးအကျဉ်းကြီးပွားပေးရဘယ်လိုလုပ်ရမှာလဲဆိုတော့ဥပမာနာသီဝါလေးလေလေးကဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်နေရင် တတိယအာနေသွားတဲ့အခါကျတော့ဦးဇင်းတို့ဒကာဒကမတွေစိတ်ကပြေးရောဘယ်ရောက်သွားမှကိုမသိဘူးစိတ်ကအဲ့ဒီလိုစိတ်ကထွက်ပြေးပြီထွက်ပြေးပြီဆိုတာနဲ့တတိဒီမှာရှိသေးလားမရှိတော့ဝင်တာလည်းမသိတော့ဘူးထွက်တာလည်းမသိတော့ဘူးဝေမှန်ထွက်မှမသိဘဲနဲ့တွဲပြီးမျောအဲ့ဒါဘာဖြစ်သွားလို့လဲတဲ့ဝီရိယတွေရော့ကျသွား နော်ဝီရိယဆိုတွန်းအားပေးတာသူကမဖြစ်မနေမရမနေဝီရိယဝီရိယနဲ့တွန်းအားပေးပြီးတော့ဒီတတိလေးကိုငါမလွတ်တန်းကိုရအောင်ကိုထားမယ်ငါတွေးကိုမတွေးတော့ဘူးဆိုပြီးတခါတည်းအဲ့တွေးတဲ့အတွေးကိုတန်းပြီးတော့သိနိုင်အောင်လုပ်မယ်အတွေးကမတွေးနဲ့လို့အမိန်ပေးလို့မရဘူးနော်တွေးတတ်တဲ့သဘောကြံစည်တတ်တဲ့သဘောစိတ်ကူးတတ်တဲ့သဘောသူ့အတူပေါ်မှာ သူ့အတူပေါ်လာတဲ့စိတ်ကလေးကိုမတွေးနဲ့မကြံစီပါနဲ့လို့ဘလို့မှပြောလို့မရဘူးအဲ့ဒီစိတ်ကလေးကိုကိုကတတိထားယုံမယ်တတိလေးထားတတိလေးထားတတိလေးထားတော့ဝီရိယကနောက်ကနေမှတခါတည်းကြိုးစားကြိုးစားပြီးတော့သူ့ကိုလှုပ်ယူอ่ะနော်အဲ့ဒီဝီရိယကနေတွန်းတင်တွန်းတင်ပြီးအဲ့ဒီစိတ်လေးကိုတတိလေးကိုမလွတ်တမ်းမလွတ်တမ်းအကယ်၍အဝေးကိုပြေးပြီဆိုရင်ပြေးတာကိုတန်းတန်းသိပြီးတော့တခါတည်းဝီရိယကနေတွန်းတင် တခါလေးကြောင့်ပြင်းတော့ကွာရှုကျင်တော့ပါဘူးဟောစိတ်တွေဖြစ်လာပြီတရားမှတ်ရင်မှတ်ရင်တဲ့အင်းတရားမှတ်တာနေရတာဘာမှလည်းရပါဘူးဖြစ်လာကြကြောင်းဦးဇင်းတပါဦးဇင်းကြီးတရားမှတ်လားမပေါ့ဘူးတဲ့ဟောဗျာဘာဖြစ်လို့တော့တခါလာဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်တယ်သူက တခါလာဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်တယ်ဘာမှအကျိုးလည်းမရဘူးတဲ့သူ့မှာအဲ့တော့သူကမှတ်ချင်မှုတဲ့ဟောဒါဖြစ်ကြတာနော်အကျိုးတရားတွေမသိတဲ့အခါကျတော့အဲ့တော့ဘာတွေဖြစ်လာလဲမောဟတွေဖုံလန်းခံရပြီတောင်တွေးမြောက်တွေးဟိုရောက်ဒီရောက်စိတ်ကူးတွေတွေးရင်မျောရင်းနဲ့ပဲတဲ့သွားနေတာအဲ့ဒါမျိုးကို နောက်ကဝီရိယကတွန်းတင်ရငါရအောင်ကိုတတိကိုကတ်ထားမယ် ကဲငါခုတဏှာကြီးထိုင်မယ်ဆိုအဲ့တဏှာကြီးတို့စိတ်ကိုမပြန့်လွင့်အောင်ကိုကြိုးစားကြိုးစားပြီးလုပ်မယ်ဆိုပြီးတော့အဲ့မစိတ်လေးကိုတတိထားတတိထားလွတ်သွားရင်နောက်ကဝီရိယတွန်းတင်ဝီရိယတခါတည်းရအောင်တွန်းတင်ပြီးအဲ့ဒါကိုထွက်ထွက်သွားရင်ထွက်ထွက်သွားတဲ့စိတ်ကိုမြောင်ကြည့်မြောင်ကြည့်တခါတည်းနှာသီဝတတိကထာတတိကထာဆိုပြီးတော့ဝီရိယဆိုတာအဲ့ဒီလိုကိုသူကချီးမြှောက်ထောက်ပံ့ပေးရတယ်တဲ့။ဘာကိုချီးမြှောက်ထောက်ပံ့ပေးရလဲ။တတိနဲ့ပညာနဲ့နှစ်ပါးကို ရှေ့ကတတိနဲ့ဓမ္မဝိဇ္ဇာဆိုတဲ့ပညာအဲ့ဒီတတိနဲ့ပညာကိုဟာဒီဝီရိယကနေမှထောက်ပံ့ပေးရတယ်တဲ့ဝီရိယတွေအားနည်းသွားမလောက်ချင်တော့မှတ်ချင်တော့ပြင်းတွေးပြီးမျောပြီးချော်လေတရားတာထိုင်နေထိုင်တာထိုင်တော့ထိုင်လိုက်တာဘာလို့မျောပြီးသူကသူအချိန်နေကုန်သွားတာဘာလို့ဝီရိယမရှိဝီရိယတွန်းတင်မထားလို့ ဝီရိယအတွန်းတင်မထားတဲ့အခါကျစိတ်ကမျောခြင်းအမျောရောက်ခြင်းအရောက်တွေးခြင်းအတွေးအဲချိန်တန်တော့လဲထားလိုက်ပါဦးမယ်ရတဲ့စိတ်တွေပေါ့အဲဒီနေ့ငါတဏှာကြီးတော့ထိုင်ပါတယ်သူကတဏှာကြီးတော့ထိုင်နေတိုးတက်လားဆိုတော့မတိုးတက်တော့ဘူးကုသိုလ်လေးတော့ရပါတယ်ဒါပေမဲ့ရခြင်းတလောက်မရဘူးတဲ့ဘာလို့လဲဆိုမျောနေတာနဲ့တွေးပြီးနေတာ အဲ့ဒါကြောင့်မို့ဝီရိယကိုလည်းအဲ့ဒီလိုချီးမြှောက်ပေးရတယ်ထောက်ပံ့ပေးရတယ်ခြေသားဝီရိယနဲ့တွန်းပြီးတော့တင်ရတယ်ဝီရိယနဲ့လှုပ်ရတာဒါဝီရိယကမြတ်စွာဘုရားအထွတ်ထိပ်ဝီရိယဆိုရင်ဘယ်လောက်ထိဟောလဲဆိုရင်အယောကျွင်ကျွင်အသားကျွင်ကျွင်နော်ဟောဒီခန္ဓာကိုယ်ကြီးအယောကျွင်ကျွင်အသားကျွင်ကျွင်မက်ဖို့မရသမျှငါမထဘူးငါကြိုးသားမယ်ဆိုတဲ့မရရအောင် လုပ်မယ်ဆိုတဲ့စိတ်မျိုး နော်မြတ်စွာဘုရားဆိုလို့ချင်းဗောဓိပင်နဲ့ရွှေပလင်အောက်မှာတပ်ပင်ညင်တော်ရွှေညံတော်မရသမျှမထတော့ဘူးဟဲ့ဆိုပြီးတော့တခါတည်းဝီရိယကိုအထွတ်ထိပ်တင်ပြတာစိတ်ကိုတခါတည်းအစွမ်းကိုမြင့်ပြလိုက်တာဝီရိယနဲ့ဒါမြတ်စွာဘုရားရှင်တိုင်းရှင်တိုင်းနောက်ဆုံးတပ်ပညုတရွှေညံတော်ရဂနာနီကျော်အဲ့စိတ်ဖြစ်လာ။ရောက်မတနေ့ကျော်အရှင်မမောက္ကလန်ကရာဇဂျိုမှာမြတ်စွာဘုရားတာဝတိမှာ။ဩရာဇဂျိုနဲ့တာဝတိဆိုတာကားနဲ့မောင်းရင်တနေ့ကုန်လောက်မောင်းရ။ အဲ့ဒီလောက်ဝေးတဲ့ခရီးအဲ့ဒီနေရာမှာအရှင်သာရိပုတ္တရာနဲ့အရှင်မောက္ကလန်ကရာဇကြိုမှာသတင်းသုံးနေနဲ့အရှင်မောက္ကလန်ကပြုံးပြုံးပြုံးပြုံးနဲ့ကြွလာအရှင်သာရိပုတ္တရာအရှင်ဖျားဒီနေ့ဘာတွေသဘောကျလို့မြင်ပြုံးလာတာတော့ဟာအရှင်ဖျားပြုံးရမှာပေါ့ဒီနေ့မြတ်စွာဘုရားအဆုံးမရတယ်ဖျားဘာတွေရတော့မြတ်စွာဘုရားဝီရိယဝီရိယဆိုတာဘလို့ဟာမျိုးပြောတာတော့ဖျားလို့တပည့်တော်မေးလိုက်တယ် ချက်သားတဲ့ဝီရိယဝီရိယဆိုတာအယော့ကျွင်ကျွင်အသားကျွင်ကျွင်မရမနေမဖြစ်မနေလုံမယ်ဆိုတဲ့စိတ်မျိုးကိုဆိုလိုတာတဲ့ရသော်ဘုရားအဲ့လိုပြောလိုက်အဲ့ဒီချိန်မှာအရှင်သာရိပုတ္တရာကိုတော့ရသော်ဘုရားကသာဝတိနေတာလေကိုတော်ကဒီမှာအဝေးကြီးဘလို့လောက်များကိုတော်တို့စကားပြောလိုက်တာလေဩဒီလိုပေါ့ဗျာတပည့်တော်လဲမြတ်စွာဘုရားဒီမလွားဘူးမြတ်စွာဘုရားလဲတပည့်တော်ဒီမလာပါဘူးဖျားတယ် ဒါပေမဲ့တပည့်တို့အချင်းချင်းစွားနိုင်တဲ့နည်းတွေနဲ့ပြောကြတာပေါ့ဗျာချီးကျူးပါတယ်ချီးကျူးပါတယ်ဟောရှင်သာရိပုတ္တရာမထေရကြီးကအဘိညာဉ်နဲ့ပြောကြတာလေနော်အဲ့တော့ဝီရိယကိုလည်းချင်းမြောက်ပေးလိုက်စမ်းပါထောက်ပံ့ပေးလိုက်စမ်းပါနာဒီဝါလေးမှာဝင်လေထွက်လေဝင်လေထွက်လေမှတ်နေတယ်စိတ်ကလွတ်သွားတယ်ဝီရိယမြင့်တင်ပြီးတော့မလွတ်အောင်တခါတည်းနောက်ကနေတွန်းအားပေးပေးပေးပြီးတော့တခါတည်းမှတ်ကာယ ानु ပါဒနာမှတ်တဲ့ပုဂ္ဂိုလ်ကလည်း ဓကမထန်ဒီပေါ်မှာမှတ်မယ်ဆိုလို့ရှိရင်လည်းဒါသဘောတွေရဲ့ဖောက်ပြန်နေတာတွေပြောင်းလဲနေတာတွေကိုမလွတ်တမ်းတတိထားပြီးတော့မှားစိတ်ရှုရှုဝေနာရှုရှုသဘာဝရှုရှုကြိုက်တာရှုတတိလက်ကင်ထားနောက်ကပညာညာနဲ့သုံးသပ်ဓမ္မဝိဇ္ဇဆိုပညာအဲ့ဒီလိုတခါတည်းယုတ်ဓမ္မတွေနန္ဓမ္မတွေမမြဲခြင်းဆင်းရဲခြင်းဖောက်ပြန်ခြင်းအစိုးမရခြင်းအဲ့ဓာတွေကိုဒလဇ္ဇမြနာအဲ့ဒီလိုတင်းတင်တင်းတင်ပြီးတော့ တခါတည်းဝီရိယကနောက်ကနေပံ့ပိုးပံ့ပိုးပြီးတော့လှုပ်လိုက်စမ်းပါဘယ်နှစ်ချက်ပြီးသွားပြီတော့၃ချက်သေးသေးချာချာမှတ်စေခြင်းလို့နော်အရန်အရေးကြီးတဲ့တရားမှုတတိယဓမ္မဝိဇယယဝီရိယယသုံးပါရပြီနော်တတိဆိုတာကတတိတရားဓမ္မဝိဇယဆိုတာစင်ញင်သုံးတတ်တဲ့ပညာတရားဝီရိယဆိုတာကတော့ဝီရိယတွန်းအားပေးတာ နော်ထောက်ပံ့ပေးတာဝီရိယနော်အဲ့ဒီဝီရိယပြီးတော့ဗာလဲပီတိတဲ့ပီတိတံဘောဇင်ကောခောကတ္တပမယာတမ္မရခာတောဘာဝီတောဘုလိကတောအဘိညာယာတံဘောဓာယာနိဗ္ဗာနာယသဝတ္တတိရသော်ဖျားနော်ချက်သားတဲ့အဲ့ဒီလိုဝီရိယကနေတွန်းတင်ပြီးတော့ တတိတွေပညာတွေအားကောင်းနေတဲ့ပုဂ္ဂိုလ်ဒီဘာဖြစ်လာမှလဲအဲ့ဒီရုပ်တွေပေါ်မှာဆင်ញင်နေရင်းနဲ့သုံးသပ်နေရင်းနဲ့ဟော ပီတိတွေဖြစ်လာတာတဲ့ယုတ်ဓမ္မတွေနန္ဓမတွေရဲ့အပေါ်မှာနော်ပီတိတွေဖြစ်လာတာကြည်နေရတာစိတ်လေးကချမ်းသာဦးဇင်းတို့ဒကာဒကမတွေနှာသီးဝဟောဒီလေးလေးကိုကြာကြာနာနာလောက်ကြည့် နာသီဝလေလေးဟာတခါတည်းငြိမ်ဝတ်လာအဲ့ဒီလေလေးပဲနောက်ပိုင်းသိနေတဲ့အချိန်ငြိမ်အေးပြီးတော့အဲ့ဒီမှာပထမဘာစပြောအဲ့ဒါလေးကိုကြည်နေရတာကိုဝမ်းသာတယ်ပီတိတွေဖြစ်လာနော်ဝမ်းသာတယ်ပီတိတွေဖြစ်လာတာဒါဥစဉ်ကျင့်တဲ့နီးရတော့ဥစဉ်ကအရင်အဲ့နမိတ်တွေ အဲ့ဒါတွေအကုန်လုံးကျင့်ထားခဲ့တဲ့အခါကျတော့ဥစဉ်ကနမိတ်ကြိုက်တဲ့နေရာ ထားလို့ရတယ်ကြိုက်တဲ့နေရာထားလို့ရတော့အခုကျင့်တဲ့တမာတိကိုလိုချင်ဥစဉ်အခုဘာလုပ်လဲဆိုတော့ဥစဉ်ကနှလုံးအိမ်နေရာလေးမှာထားတာဦးစင်းရဲ့နှလုံးအိမ်နေရာလေးမှာစိုက်ပြီးတော့ကြည်လိုက်အဲ့ဒီမှာជីတောက်နှလုံးအိမ်နေရာလေးမှာဒါကတော့ဦးစင်းတို့ဒကာဓမ္မတွေဒီတိုင်းဒကာဓမ္မတွေအနေနဲ့တန်းထားဆိုရင်တော့မရဘူးအဲ့ဒါကသူက နမိတ်ရမှရတာနမိတ်ရရင်တော့လွယ်တယ်နမိတ်မရသေးတဲ့ပုံကူများတော့ तू ကနှာသီးဝါလေးလာထားနှာသီးဝါလေးမှာမှတ်ရင်မှတ်ရင်မှတ်ရင်တဲ့ကိုတတိအားတမာရီအားကောင်းပြီးတနာရီနှစ်နာရီလောက်စိတ်ကဘေးမပြတ်လွင့်တော့ဟာရှေ့မှာနမိတ်တွေပေါ်လာအဲ့ဒီနမိတ်အဆင့်၃ဆင့်ကြော်လွှားပြီးလို့ရှိရင်အဲ့နမိတ်တွေကိုကြိုက်တဲ့နေရာ ထားလို့ရကြိုက်တယ်လို့သုံးလို့ရဇန်လန်းထိတက်တဲ့လန်းတွေဟိုဘက်မှာ तू ကအကုန်လှုပ်လို့ရအဲ့နမိတ်တွေက အဲ့တော့ဦးစင်းကတော့ဒါဦးစင်းခုကျင့်တာလေးကိုဒါကျင့်နေတာပါအခုလဲဒါပဲအခုမနေ့တိုင်းဆိုရင်လည်းအဲ့ဒါကျင့်နေတာလေးကိုဒါဦးစင်းတို့ဒကာတော်မတွေအတွက်ဒါဘုဟုတုတ္တမျှဝေတာပီတိဖြစ်ပုံလေးကိုပြောတာဒီနှလုံးအိမ်လေးထဲမှာစိတ်ကလေးကိုအသာလေးအဲ့နာလေးမှာထားလိုက်တဲ့အချိန်မှာအဲ့ဒီနမိတ်နဲ့စိတ်နဲ့တသားတည်းဖြစ်ပြီးအဲ့နာလေးမှာတခါတည်းဟိုမီးအလင်းရောင်လင်းထွက်နေတယ်လို့တခါတည်းနေအလင်းရောင်က အယောင်လင်းထွက်နေတယ်လို့သူကြည်ပြီးလင်းတောက်အဲ့လင်းနေတဲ့အလင်းလေးကိုတတိလေးထားပြီးတော့အဲ့ဒါလေးကိုတတိလေးနဲ့ကြည်အဲ့နမိတ်လေးကိုပဲစိတ်ကဘဲမှမသွားသေးပဲအဲ့နာလေးကြည်နေကြည်နေရင်ကြည်နေရင်ကြည်နေရင်ကြည်နေနေစိတ်လေးကဘေးကိုလွတ်ထွက်သွားလိုက်ဝီရိယပြန်တွန်းတင်ပြီးအဲ့နာလေးပြန်ထားပြန်ထားပြန်ထားပြန်ထားပြန်ထားတတိလေးထားကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင် ပီတိတွေဖြစ်လာအဲ့ဒီအလင်းတက်လေးအကြည်တက်လေးကိုကြည်နေရတာကိုဝမ်းသာတာဟောဓမ္မဆိုတာနော်ရောက်မို့အစာပိုင်းလေးပဲတရားတော်မတို့ခက်တာနောက်ကြရင်သူကသူဆွဲခေါ်သွားတာဓမ္မရဲ့သဘာဝကသူသဘောသူဆောင်တာတရားသဘောတွေဟာအဲ့တော့ကိုကပထမပိုင်းတော့ဒီနမိတ်တွေမရခင်တော့ကကြိုးစားခဲ့ရတယ်နေရောညာရောနေရောညာရောစိတ်တွေကိုတမာတိတွေအကောက်အောင်မွေးခဲ့ရတယ်ကြိုးစားပြီးတော့ရှုခဲ့ရတယ် လောက်ခဲ့ရတဲ့ပရိကမနမိတ်တခါတည်းတိမ်တောင်တွေတိမ်တွေပေါ်လာသလိုတွေအလင်းတွေအဝင်းတွေပို့ဆုံကျူတွေဓာမီနဲ့ထိုးသလိုအမျိုးမျိုးကိုယ့်ရဲ့ရှေ့မှာနမိတ်တွေအကုန်ပေါ်လာတယ်အဲ့ဒါကိုစာလို့ပရိကမနမိတ်လို့ခေါ်တယ်အဲ့ဒီကနေပြီးတခါတည်းမကြည်ဝဲနဲ့ဆက်မှတ်ဆက်မှတ်ရင်းမှတ်ရင်းနဲ့တခါတည်းဥက္ခနမိတ်ဆိုတဲ့တခါတည်းနေလုံးကြီးလာလုံးကြီးပေါ်လာသလိုထိရတယ် အဲ့ဒီကနေမှတခါတည်းအိုးနေအောင်ကြီးလင့်ထိန်တောက်နေလို့ကိုမျက်စိချင်းမှာတေပြီးတော့ကြည်လင်တောက်ပနေတဲ့အလင်းတက်ကြီးတွေရပြီးတော့ပြိပါကနမိတ်အဲ့ဒီကနေဟိုဘက်ကျော်ဥပစာရတမာဒိဆိုတာဇံရက်ရှေ့ရောက်တဲ့တမာဒိကိုခေါ်တာအဲ့ဒီလိုအဆင့်ဆင့်တမာဒိမျိုးကို မွဲပြီးတော့မှထားတဲ့ပုံကိုယ်တွေကကြတော့ကြိုက်တယ်လို့သူတို့ကသူ့စိတ်ကိုထားလို့ရတယ်နော် ပထမဇန်ရတဲ့ပုံကိုယ်တွေကလည်းသူ့စိတ်တွေကိုကြိုက်တယ်လို့သူတို့ကစိတ်ထဲမှာတနာရီနှစ်နာရီသူ့ရဲ့ဒီဇန်ထဲမှာပထမဇန်ထဲမှာထားပြီးတော့သူနေနိုင်တဲ့စွမ်းရည်တွေဖြစ်တာနော်အဲ့ဒါကြောင့်မို့အခုလည်းပဲဒီလိုစိတ်ကလေးကိုအဲ့လိုလှုပ်လိုက်တဲ့အခါကျတော့ဒါလေးအဲ့ဒါလေးမျက်စိလေးမှိတ်လိုက်မှိတ်လိုက်တာနဲ့ကိုသူလင်းကြီးနေတော့အဲ့ဒါလေးကိုတတိလေးထားနေတာနဲ့ကိုအဲ့ဒီမှာကြည်ရင်ကြည်နေပီတိတွေဖြစ်လာ တချို့သောပုဂ္ဂိုလ်ဟာဒီနှာသီးဝလေးမှလည်းရတယ်နော်ဒါဥစဉ်ငငယ်တုန်းကတော့အဲ့လိုရင်ညွန့်ထားတာမျိုးဥစဉ်လုံးလည်းမရှိဘူးနှာသီးဝလေးကတ်ကတ်ထားတာနှာသီးဝလေးမှဒါလေးကတ်ပြီးကြိတ်နေအဖြစ်ဖြစ်တစ်ဖြစ်ဖြစ်နဲ့ခန္ဓာကြီးကပေါ့ပေါ့ပေါ့ပေါ့လိုက်လာပြီးတော့ခေါင်းကိုခြေလက်ဘာမှမသိတော့ဘူးနှာသီးဝလေးလေးဝင်နာသည်ထွက်တာသည်ဝင်နာသည်ထွက်တာသည်အဲ့ဒီဝင်နာထွက်တာလေးပဲအဲ့ဒါလေးကလည်းတစ်ခါလေး ဟိုမွေးနှကောင်သွားနေသလိုပဲအလင်းနှံသွားနေသလိုမွေးလေးနှကောင်ထွက်လိုက်ဝင်လိုက်ဖြစ်နေသလိုအသာလေးအဲ့ဒါလေးပဲကြည်ပြီးအဲ့ဒါလေးမှာပီတိဖြစ်ဟောပီတိဝမ်းသာအဲ့ဒီချိန်ကြလို့ရှင်ခန္ဓာကိုယ်ပူတာလည်းမသိဘူးတောက်တာလည်းမသိဘူးတင်းတာလည်းမသိတော့ဘူးဟောဒါတမာဒိရဲ့စွမ်းအားတမာဒိရဲ့စွမ်းအားကြောင့်မို့သူကအဲ့ဒီနေရာမှာအဲ့လိုလေးကြည်လင်တောက်ပပြီးတော့လာတာလေးပေါ်မှာ သွားပြီးဝမ်းသာအဲ့ဒါပီတိလေးဖြစ်တာဒါကဦးဇင်းတော်တမထနဲ့ရလာတဲ့ပီတိနော်ဒီဥရိယပယညံပိုင်းမှာစောတော်ကဓမ္မဝိဇ္ဇာတန်ဖိုးစဉ်မှာဖြစ်ပျက်ကိုရှုခိုင်းတယ်ရှုနေပေးတယ်အဲ့လိုဖြစ်ပျက်ကိုရှုရင်းရှုရင်းနဲ့လည်းရောက်သွားတယ်နော်ဖြစ်ပျက်ကို ရှုရင်းရှုရင်းနဲ့ရုပ်တရားတွေနာမ်တရားတွေဒီဟာတွေကိုဖြစ်ပျက်တွေရှုရင်းနဲ့ အဲ့ဒီယုံ nant ဖြစ်ပြက်တခါတည်းရဲရဲရဲရဲရဲရဲရဲရဲရဲရဲရဲရဲရဲရဲရဲအာယုတ်တရားတွေကလည်းဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်အာနန္တရားတွေကလည်းတိပြက်တိပြက်တိပြက်နဲ့အဲ့ဒီလိုယုတ်တဲ့နန္တွေယုတ်တဲ့နန္တွေရဲ့အပေါ်မှာထိုင်ပြီးတော့ငုတ်တော့ထိုင်ကြည်နေရင်ကြည်နေရင်ကြည်နေရင်နဲ့အဲ့ဒီမှာဥဒယဘယညာအရင်စားပိုင်းလဲရောက်သွားရောဩဘာတော်ပီတိပတ္တိအဲ့မှာပြန်ဝင်လာ အယောင်နေအလင်းနေဦးဇင်းတစ်ခါပြောဖို့ပါတယ်ကိုကိုကိုဟာဒီလိုမျက်စိမှိတ်ပြီးတော့မျက်နှာအဝတ်ကြီးနဲ့စီးထားပြီးတော့ငုတ်တုပ်ကြီးထိုင်နေတာကိုအကုန်လုံးလင်းထိုင်လာတာနောက်ဆုံးမယုံလို့ထဖြုတ်ကြည့်ရတယ်ဟောအဲ့ဒါဘာလဲဆိုတော့အဲ့ဒီဥဒယပယညာအရင်သားမှာရောက်တာပီတိတယ်အဲ့ဒီအချိန်တုန်းကဖြစ်တယ် အဲ့ဒါတွေကဘာကြောင့်ဖြစ်တာလဲဆိုတော့အဲ့ဒီစောစောကရုပ်ပေါ်မှာနာမ်ပေါ်မှာဝိပဿနာတင်ရှုသည့်အကျိုးကြောင့်ရဒါပေမဲ့အဲ့ဒီအလင်းနေပီတိတွေငြိမ်းအဲမှုပတ္တတိတွေအဲ့ဒီဟာအဲ့နာတင်သူ့ကိုရက်လို့မရကြော်ပြီးတဲ့ရအဲ့ဒီနာလေးတင်သွားပြီးတော့ညိနေလိုက်ပြီဝမ်းသာတာလေးဖြစ်ပြီးတော့အဲ့ဒီကနေရှေ့မတက်တော့ဘူးဆိုတော့အဲ့မှာ အဲ့ဒါဥပကိလေသဝိပဿနာညစ်ညူးကြောင်းလို့ပြောတာဝိပဿနာတရားညစ်ညူးကြောင်းတရား10ပါးဆိုပြီးအဲ့ဒါပြဟောတာနော်ဝိပဿနာရဲ့အညစ်အကြေးတနည်းပြောရင်ဝိပဿနာရဲ့တနည်းပြောရင်အဖြစ်အစီဒါပေမဲ့သူကမလှုပ်ဖဲနဲ့တော့မရဘူးဝိပဿနာလှုပ်ရင်းနဲ့ရပြီးအဲ့ဒီနားမှာလမ်းလွဲတတ်တာလေးကိုပြောတာတချို့တယ်လေအဲ့လိုအလင်းလေးမြင်လိုက်တာနဲ့ငါတမက်ရပြီ အာတခါတည်းဟာပီတိတွေဖြစ်တယ်ပတ္တိတွေဖြစ်တယ်ငြိမ်အေးဟာခန္ဓာကိုယ်မြောက်တဲ့ပေါ့ပါသွားပြီးငါတော့ပထမမဲ့ဒုတိယမဲ့ဆိုပြီးတော့အဲ့ဒီမှာတင်ကိုယ့်အကိုမက်လို့ထင်ဖို့လို့ထင်အဲ့ဒီဟာတင်အဲ့ဒီမှာတင်သွားတော့တာပဲအဲ့အဲ့ဒါရှေ့ဆက်တရားလည်းမတက်တော့ဘူးအဲ့မှာတင်လမ်းလွဲထွက်သွားနော်အဲ့ဒါကြောင့်မို့အဲ့ဒီနေရာအဖြစ်စီးဝင်တတ်တယ်အဲ့ဒါကဥဒိယပယညံပိုင်းမှာယုံနံနေရဲ့အပေါ်မှာ ဖြစ်ချင်းပြက်ချင်းတွေကိုဒလဇတ်ရှုနေရင်းနဲ့ဦးဇင်းတို့ဒကာတော်မတွေအဲ့ဒီ အနှောက်ယှက်ကြီးတွေလာတတ်ပါတယ်နော်အဲ့တော့ဒီနေရာမှာမြတ်စွာဘုရားက ပီတိတော့ဖြစ်လာမှာပဲဒါပေမဲ့ပီတိကနေထပ်တဲ့ရမှာနော်ဝီရိယကနေချီးမြှောက်ပြီးတော့ပေးလိုက်တဲ့အခါကျတော့တတိအားတွေကောင်းတယ်ပညာအားတွေကောင်းတယ်တတိအားတွေပညာအားတွေကောင်းလာတဲ့အခါကျတော့ဥစဉ်တို့ဒကာတော်မတို့ရဲ့စိတ်တန်တမှာဝမ်းသာမှုတွေဖြစ်တယ်တဲ့နော် အဲ့ဒီပီတိတွေဖြစ်တဲ့အဲ့ဒီပီတိကိုလည်းจิตာပွားလိုက်စမ်းပါမြတ်စွာဘုရားနော်အဲ့ဒီပီတိလေးဖြစ်ပေါ်လာတာလေးကိုလည်းပွားပြီးတော့ဘာဟုဘာဟုတာဘာဝိတာဘဟုလီကတာအကြိမ်ကြိမ်များစွာပွားပြီးတော့နေလိုက်စမ်းပါနော်အကြိမ်ကြိမ်ကိုပွားနေရမှာတဲ့တခါတည်းပွားရုံနဲ့မပြီးဘူးနော်ဘုသင်တရားတပြီးတော့တခါပွားတာပြီးသွားပြီဖရာလို့လုံးလို့မရဘူးနော်အကြိမ်ကြိမ်ဘာဝိတာဘဟုလီကတာအကြိမ်ကြိမ် ပွားနေရမှာဟောတတိတံဖို့စဉ်ဓမ္မဝိဇယတံဖို့စဉ်ဝီရိယတံဖို့စဉ်ပီတိတံဖို့စဉ်ပီတိဆိုတာဝမ်းသာကြည်နူးလာเนาะနောက်တစ်ခုကပတ္တိတံဖို့စဉ်ကောခောကတ္တပမယသမရခာတောဘာဝီတောပုလိကတောအဘိညာယာတံဘောဓာယာနိဗ္ဗာနာယတံဝတ္တတိ ပတ္တတိတံဖို့စဉ်ကိုလည်းခြေသားငါဖျားကောင်းစွာဟောကြားပေးခဲ့ပြီတဲ့ပတ္တတိဆိုငြိမ်းအေးတာကိုယ်တွေရောစိတ်တွေရောငြိမ်းအေးလာပီတိကတော့ဝမ်းသာတာရှိတယ်ဝမ်းသာတဲ့ပီတိပဲရှိသေးတယ်သူကတော့ဖရဏာပီတိလို့ဆိုတကောလုံးကိုဝါခွန်းကြီးတစ်ခုစီတဲ့ဆွတ်လိုက်အကုန်လုံးစွတ်စွတ်သွားတယ်ဆိုခန္ဓာကိုယ်ကြီးတစ်ခုလုံးပြန့်နှံ့တဲ့ပီတိမျိုးတို့ ဥပေကာပီတိတို့ဆိုရင်ဥပမာကောင်းကင်တော်မှာကြွတက်သွားတဲ့ပီတိမျိုးတွေဒါကတော့ပီတိလည်းအမျိုးအစားအများကြီးရှိတယ်နော်ဓမ္မဝိဇယတအခုပတ္တတိတံဖို့စဉ်ပတ္တတိကျော်ငြိမ်းအေးတာငြိမ်းပြီးတော့အေးနေတာက तू ကဘာကြောက်လဲဆိုတော့ဒီလောဘတွေဒေါသတွေမောဟတွေစိတ်စစ်တသိက်တွေကအဲ့ဒီမှာပူလောင်မှုတွေမရှိတဲ့အခါကျတော့စိတ်တွေငြိမ်းတော့ရုပ်တွေပါငြိမ်းအေးသွား အေးလိုက်တာဘာနဲ့မှမတူတဲ့အေးချမ်းမှုကြီးဦးဇင်းတို့ညအခါမှာဦးဇင်းတို့ညာဘက်တွေမှာဆိုရင်ဆောင်းတွင်းဆောင်းတွင်းကာလအေးပြီးတော့နေတဲ့ညအဲ့ဒီညမှာလာရောင်လေးကလည်းဖြာပြီးတော့ဆင်းနေတော့ဦးဇင်းတို့ကငယ်တော့တောတဲ့တောင်နဲ့နေရတာဆိုတော့တောင်ပေါ်ကနေပြီးတော့ကြိလိုက်ပြီဆိုရင်တောတယ် လာရောင်ကလည်းဖြန်းပြီးထားတော့အပြင်ကလည်းယာတိဥရုကလည်းအေးမြနေရတာစိတ်ချမ်းသာတာညတိုင်းဦးဇင်းဇာတိရွာရွှေတောင်ဦးဦးဇင်းသင်္ကန်းဝတ်ခဲ့တဲ့တောင်ကြီးရဲ့တောင်ထိပ်ပေါ်ကနေပြီးတော့ညတိုင်းဆိုအဲ့ဒီမှာစောင်းနှံလှေကားကြီးရှိတယ်အဲ့ဒီမှာထိုင်တရားထိုင်ကုန်တွေနဲ့ရှင်သေးတွေနဲ့မုံဦးတွေနဲ့ဇေဒီတွေနဲ့ဆိုအင်မတန်ตายရွယ်ကောင်းတယ် အဲ့ဒီကနေဒီဘက်ကိုကြည့်လိုက်လို့ရှင်တောင်ခြေရဲ့အောက်ကဩခလနာမှာရွာတွေရွာတွေတောတွေတောင်တွေအဲ့ဒါကိုတောင်ပေါ်ကနေကြည့်ပြီးတော့အောက်မှာချောင်းတွေရှိတယ်မူးမြစ်ကြီးတွေရှိတယ်ရွာတွေရှိတယ်အကုန်လုံးကြည့်ပြီးစိတ်ချမ်းသာအေးမြအဲ့လိုပဲတဲ့တရားအားထုတ်ရင်းနဲ့အဲ့ပတ္တတိဆိုတဲ့အပိုင်းရောက်သွားတဲ့အခါကျတော့ အဲ့ဒီအေးမြနေတာထက်ကိုတာလွန်တဲ့အေးမြမှုစိတ်ထဲမှာအေးပြီးကြီးနေတာအဲ့ဒီလိုအေးပြီးတော့ကြည်နေတဲ့အချိန်ကျတော့တရားတနာ ਈ ထိုင်းထိုင်းနှစ်နာရီထိုင်းထိုင်းဘာမှဖြစ်တော့ဘာလို့လဲဆိုတော့ရုပ်တွေစိတ်တွေကငြိမ်းအေးနေပြီတဲ့ရုပ်တွေစိတ်တွေကတရားမှတ်ရင်အဲ့ဒီလိုရောက်အောင်လုပ်ယူရရုပ်တရားတွေကလည်းငြိမ်းအေးစိတ်တွေကလည်းငြိမ်းအေး ပြီးတော့နော်စိတ်တွေရောရုပ်တွေရောငြိမ်အေးပြီးချမ်းသာလာတာအဲ့ဒီကြတော့ဘာပူလောင်မှုမှမရှိတော့ဘူးတဲ့လောကကြီးထဲမှာငြိမ်တဲ့ဒါကြောင့်မို့အရိယာတွေသူတော်ကောင်းတွေရဲ့နားခိုရာဆိုအဲ့ဒါပဲအရိယာတွေသူတော်ကောင်းတွေကအပြင်မှာနေဟာဟိုဟာကြားရဒီဟာကြားဟိုလောက်ဒီလောက်လောကကြီးထဲနေရှုပ်ထွေးနေတာလေအဲ့ဒီရှုပ်ထွေးနေတဲ့အရိယာတွေသူတော်ကောင်းတွေအသာလေသူတို့ ရထားတဲ့ချမ်းသာလေးတဲ့သူကသွားနေတာတမာရီရရင်တမာရီလေးနဲ့နေတာနော်ဇန်ရတဲ့ပုဂ္ဂိုလ်ကဇန်လေးနဲ့နေလိုက်တာမက်ရတဲ့ပုဂ္ဂိုလ်ကမက်နဲ့နေတာဖိုရတဲ့ပုဂ္ဂိုလ်ကဖိုနဲ့နေတာဘာမှမရတဲ့ပုဂ္ဂိုလ်တော့ပူလိုက်လောင်လိုက်ဒေါ်လာဖြစ်လိုက်ဒေါ်ကဖြစ်လိုက်ပေါ့ဘာမှမမရတာဟုတ်ဟုတ်တယ်မို့လားဟိုကအရိယာတွေသူတော်ကောင်းတွေရဲ့နားခိုရဆိုအဲ့ဒါပဲနော်ဦးဇင်းတော်အခု ပြောသလိုပဲဟောဒီနှာသီးဝါလေးမှာမှတ်နေတဲ့အချိန်လေညိအေးနာဘာမှအတိတ်လည်းမတွေ့ဘူးနာကလည်းမတွေ့ဘူးအခုနှလုံးအိမ်လေးထဲမှာသားလေးစိုက်ပြီးတော့ကြည့်နိုင်ဝက်45မိနစ်တနာရီဆိုမျက်စိလေးဖွင့်နေခဏရောက်သွားတာဘာမှမကြလိုက်ဘာလို့လဲဆိုတော့ငြိမ်းအေးနေလို့အဲ့လိုငြိမ်းအေးတဲ့နေရာလေးမှာနေရတာကိုယ်စိတ်ချမ်းသာအပြင်မှာပြောနေရတယ်ဆိုနေရတယ်သာသနာပြုလုပ်ငန်းတွေလုပ်နေဥစ္စံတို့လည်းပူလောင်တာပဲ။ အာဟိုဟာတမျိုးဒီဟာတမျိုးအမျိုးမျိုးအဲ့တော့အဲ့လိုလေးနေချမ်းသာတယ်ဒါကြောင့်မို့ကိုချမ်းသာနဲ့ကိုနေတာပဲကိုကဒီလောက်ရတာကိုကိုရသလောက်နဲ့နေရတာပေါ့ချမ်းသာဟုတ်တယ်မဟုတ်လားအဲ့တော့ကိုစိတ်လေးနဲ့ကိုဒါလေးအဲ့တိုင်းလေးပါအဲနှလုံးအိမ်လေးနေရာလေးမှာဒါလေးစိုက်ပြီးတော့ကြည်လိုက်တာနဲ့လဲပြီးကြည်လဲနေတဲ့အလင်းတဲ့အကြည်တက်လေးပဲဒါလေးအဲ့ဒါလေးပဲထိုင်ပြီးတော့ကြည်တာဒါသမထနော်ဝိပဿနာမဟုတ်ဘူးဒါကသမထချမ်းသာ နော်တမာတိနဲ့ယူပြီးတော့တမထချမ်းသာအဲ့လိုမရဘူးဆိုရင်ဟောနာသီဝါလေးဝေနာသီထွက်တာဒီမှတ်ကြည့်မှတ်ရင်မှတ်ရင်နဲ့ဝေနာထွက်တာဝေနာထွက်တာကြည့်ရင်အဲ့နာလေးမှာငြိမ်ပြီးစိတ်လေးကတေးပြီးအေးပြီးကြည်ပြီးသွားအဲ့နာမှာပီတိလည်းရတယ်ပတ္တတိလည်းရသွားလိမ့်မယ်ဟောပီတိလေးတွေပတ္တတိဒါကိုရတဲ့နေရာလေးနဲ့ကိုနေတာဟာရှင်ဘုရားတပည့်တော်ကမမရဖို့မရတော့အဲ့ဒီဝင်လေထွက်လေနဲ့လောက်တာအကျိုးများသလား များပါတယ်မြတ်စွာဘုရားနော်ဝါတွင်သုံးနာပတ်လို့အဲ့ဒီအာနာပါနနဲ့နေတာဝါတွင်သုံးနာပတ်လို့မြတ်စွာဘုရားဖျားဖြစ်ပြီးပြီနော်ဝါတွင်သုံးနာပတ်လုံးမြတ်စွာဘုရားအဲ့ဒါအရှင်ဘုရားဒီနေ့အရှင်ဘုရားဂူအောင်ပြီးတော့တရားထိုင်တော့မယ်ဆိုတော့အရှင်ဘုရားဘာလုပ်နေတယ်လို့တပည့်တော်ကသူများတွေကမေးရင်ပြောရမှာတော့ဘုရားချစ်သားတို့တဲ့ငါဘုရားအဲ့ဒီအာနာပါနကမ္မထာကြီးနဲ့နေတယ်လို့ပြောသားမှာ အဲ့ဒါအာနာပါနကမ္မထာကြီးနဲ့မြတ်စွာဘုရားနေတာတဲ့ဟောနော်အဲ့ဒါကြောင့်မို့ဦးဇင်းတော်တရားဓမ္မတွေကိုရတဲ့ဟာလေးတွေနဲ့အရိယာကြီးတွေသူတော်ကောင်းတွေဇန်ရတဲ့ပုဂ္ဂိုလ်ကလည်းပြဿနာတွေရှုပ်ထွေးလဲဇန်လေးနဲ့နေတာနော်သူတို့ကဒါကြောင့်မို့အဲ့ဒါလေးအဲ့လိုနေတဲ့ပုဂ္ဂိုလ်ဒါကြောင့်မို့ဗြဟ္မာကြီးတွေရဲ့နေနီးလို့ပြောတာဗြဟ္မာကြီးတွေရဲ့ဇန်နဲ့နေတာလေ မေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗျမသောတရား၄ပါးတွေကိုဇန်ဆင့်နေရအောင်လုပ်ထားအဲ့ဇန်တရားတွေနဲ့ तू ကနေတာဥစဉ်တော်တွေရတဲ့လောကီထဲမှာနေတယ်ဆိုရင်တရားတစ်မျိုးပူဆွဲတရားတစ်မျိုးငိုကြွေးတရားတစ်မျိုးဒုက္ခဒုက္ခအများကြီးဖြစ်ဖြစ်တဲ့အခါဘလို့ချမ်းသာနဲ့ကိုနေမှာလဲအဟိုတွေးလိုက်ဒီတွေးလိုက်ဟိုပူလိုက်လောက်ဒီပူလောက်ဒါကြီးနဲ့နေလို့ကတော့အလကားပဲလေအဲ့တော့ကိုရတဲ့ချမ်းသာလေးနဲ့ကိုယ့်ကိုယ်သားလေးအဲ့လိုလေးနေချမ်းသာတယ်အဲ့တည်းကမထွက်ချင်တော့ဘူးဟော ငြိမ်ပြီးစိတ်ကလေးကတည်ပြီးတော့အတိတ်လည်းမတွေးတော့ဘူးနာကလည်းမတွေးတော့ပဲနဲ့အတိတ်နာကတွေချုပ်ပြီးတော့တည်နေတဲ့ဒီနေရာလေးကြည်နေတာလေးဒါလေးကိုကြည့်ပြီးတော့ဟောပီတိတွေဖြစ်လာတယ်ပတ္တိတွေဖြစ်လာတယ်ဘလောက်ကောင်းလဲဘုရားသာသနာနဲ့တွေ့တော့မှာမြတ်စွာဘုရားပေးထားတဲ့နိလန်းတွေရှိတယ်ဥဒ္ဒနောတရားဓမ္မတွေဥဒ္ဒနောတွေရအောင်မလုံနိုင်လို့မချမ်းသာတာနော် ကိုမချမ်းသာတာကကိုယ့်ဘက်ကအာနည်းနေလို့ကိုယ့်ဘက်ကမကြိုးစားလို့မြတ်စွာဘုရားချမ်းသာတဲ့နီလန်းတန္တရာဝဆင်းရဒုက္ခမှန်သမျှအလုံးကိုငြိမ့်စေတဲ့နီလန်းကြီးကိုငါဘုရားပေးပြီးပြီချက်သားတဲ့မင်းတို့အဲ့ဒီချမ်းသာအဲ့ဒီနီလန်းနေနဲ့မင်းတို့နေနိုင်အောင်လှုပ်ဆန်းပါမြတ်စွာဘုရားအဲ့တော့ကိုကိုကိုနှာသီးဝါလေးရပဲမှတ်ကြည့်ကြည့်အခုပြောသလိုပဲ ရုပ်ဘောကနေဓာတ်လေးပါးဘောကကြည်ကြည်ဘလို့နီးနဲ့ကြည်ကြည်ကိုချမ်းသာလေးတဲ့ကိုထားနိုင်တဲ့အစဉ်ရအောင်လုပ်ပါနော်အဲ့ဒီတော့တတိပြီးပြီဓမ္မဝိဇ္ဇာပြီးပြီဝိရိယပြီးပြီပီတိပြီးပြီပတ္တတိဆိုငြိမ်အေးမှုနော်ငြိမ်အေးမှုပတ္တတိဆိုတော့၅ခုမြောက်ပြီးသွားပြီနော်ဒါပတ္တတိတို့ကတော့ကိုကဒီတိုင်းလုပ်ယူလို့မရဘူးအခြေခံဖြစ်တဲ့ယုံနံပေါ်မှာနော် ကာယရှုရှုဝေဒနာရှုရှုစိတ်ဓာတ်ရှုရှုဓမ္မရှုရှုတနည်းနည်းရဲ့အပေါ်မှာကိုကတင်ပြီးတော့ရှုလိုက်တာနဲ့ပီတိတို့ပတ္တတိတို့ရလာမယ်အဲ့ဒီကနေနောက်ရလာမယ်အဆင့်ကဘာဖြစ်လာမလဲတမာတိတံဘုဇင်ခောခောကတ္တပမယာတမရခာတောဘာဝီတောဘူးလီကတောအဘိညာယာတံဘောဓာယာနိဗ္ဗာနာယတံဝတ္တတိ ခြေသာကတ္တပတမာရီတန်ဖိုးစဉ်ကိုငါဖျားကောင်းစွာဟောကြားပေးတော်မူခဲ့တယ်တဲ့အဲ့ဒီတမာရီတရားတွေကိုဝင်စားပြီးတော့နေလိုက်စမ်းပါတမာတိကြတော့ရှေ့ကတတိအားကောင်းမှ तू ကရမှာတတိမရှိရင်တမာရီမဖြစ်ဘူးတမာရီမရှိရင်ပညာတရားတွေမဖြစ်ဘူးနော်တတိရှိမှတမာရီရှိတာ အဲ့ဒါကြောင့်မို့တတိတွေကိုအာကောင်းအောင် လုပ်ရင်တတိတွေအာကောင်းလာတာနဲ့အမျှဥစဉ်တို့ဒကာတော်မတွေတည်ကြည်တဲ့တမာတိကိုရတယ်နော်တည်ကြည်တဲ့တမာတိကိုဒါဥစဉ်တို့မြတ်စွာဘုရားအရိယာပုဂ္ဂိုလ်တွေခုနှစ်ရက်လုံးတောင်နေနိုင်တို့ရဲ့တမာတိအားတွေနော်ရမောမြတ်စွာဘုရားတခါမှာ ဥပဒကတခါတယောက်ကသူ့ရဲ့တက္ကရုံကြီးတယောက်တဲ့သူအဲ့ဒီနားမှာလှဲတွေဖြတ်သွားတာတောင် तू မသိဘူးတဲ့ तू တရားမှတ်နေတာသူ့တမာဒီအတဲကောင်းတာဖះလို့ပြောလို့မြတ်စွာဘုရားငါဖះလည်းဒီတိုင်းပါပဲတဲ့ငါဖះလည်းအရင်တော့ကကောက်ရိုးပုံကြီးတစ်ခုရဲ့ဘေးနားမှာသွားပြီးတော့မြတ်စွာဘုရားဖလားတမဘာချမ်းသာငါဖះဝင်သားတယ် ငါဖရာဖလားသမဘချမ်းသာဝင်စားနေတာရဲ့ဘေးနားမှာမောကြောပြစ်ပြီးတော့နွားတွေသေးလူတွေသေးအကုန်လုံးတအောင်ဖြစ်နေတာမြတ်စွာဘုရားထလာအေးဘာဖြစ်သွားကြတော့လို့ပြောဟာအရှင်ဘုရားမသိလိုက်ဘူးလားမသိလိုက်ဘူးအရှင်ဘုရားအိတ်နေတာလားမအိတ်ပါဘူးဟာမအိတ်ရင်လည်းအရှင်ဘုရားသိရမှာအိတ်လည်းမအိတ်ဘူးသိလည်းမသိလိုက်ဘူးဘာလို့လဲဆိုတော့တမာတိအာကောင်းကောင်းနဲ့ဖလားတမာဘက်ကိုဝင်သားနေတော့ဘေးကမိုးကြိုးပြက်တာတော့မသိလိုက်ဘူး တမာရီတရားတွေကိုအဲ့ဒီလိုကို ပွားများထားကြတာတဲ့ဒါကြောင့်မို့တမာဟိတောဘိခွေယထာဘူတံပဇာနာတိအဲ့ဒီတမာရီရှိမှဥစဉ်တို့တရားတော်မတွေအမှန်ကိုမြင်နိုင်တာဒါကြောင့်မို့ချက်သားတဲ့အဲ့ဒီအမှန်တရားတွေကို သိနိုင်ဖို့ရာအတွက်တမာတိတွေကိုဝင်စားလိုက်စမ်းပါလို့တမာတိကို ဝင်စားခိုင်းတော့ အရှင်မာကတ္တဗတို့ကတော့လွယ်တာပေါ့ခုနှစ်ရလုံးလုံးဖလားသမာဘချမ်းသာကြီးတဲ့နေနေကြပုံကိုကြီးတွေဆိုတော့မြတ်စွာဘုရားဟောကြားပေးတဲ့ဒီတရားကို နာရင်းတဲ့သမာဓိတရားတွေကို ကောင်းစွာနှလုံးသွင်းပြီးတော့ရှုနေတာစိတ်ကအတိတ်လည်းမပြေတော့ဘူးအနာဂတ်လည်းမပြေတော့ဘူးစိတ်ကတည်ကြည်တဲ့သမာဓိကိုရပြီတဲ့သမာဓိရပြီးတော့မှမြတ်စွာဘုရားကနောက်ဆုံးခုနှစ်ခုမြောက် ဥပေက္ခာတန်ဖို့စဉ်နော်ဥပေက္ခာတန်ဖို့စဉ်ကိုခောကတပမယာတမ္မရခာတောဘာဝီတောဟုလီကတောအဘိညာယာတံဘောဓာယာနိဗ္ဗာနာယာသဝတ္တတိခြေတာကတ္တပတမာတိကနေပြန်ထွက်ပြီးတော့ဥပေက္ခာတံဘုဇင်ကိုပြန်ပြီးတော့ပွားလိုက်စမ်းပါ ဥပ္ပခာသဘောဆိုတာက तू ကဒုက္ခဒုက္ခမဖက်အလဲမှာတက်တက်လေးတည်နေအောင်နေတာဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့ဥပ္ပခာဝေဒနာရဲ့ဆိုဝေဒနာ၃မျိုးအဲ့ဒီဝေဒနာ၃မျိုးထဲမှာဒုက္ခဝေဒနာအဲ့ဒီပေါ်မှာသွားကန့်ညင်ရာဂနုတ္တိယလောဘဂိမ့်မယ် ဒုက္ခဝေဒနာပေါ်မှာပဋိကဆိုတဲ့ဒေါသကိန်းရင်နော်ဒုက္ခဝေဒနာမှာဒေါသကိန်းတတ်တယ်ပဋိကဆိုတဲ့ဒေါသကိန်းမှာဒုက္ခဝေဒနာပေါ်မှာအဲ့တော့ဒုက္ခပေါ်မှာလည်းလွတ်အောင်နေရတယ်ဒုက္ခပေါ်မှာလည်းလွတ်အောင်နေရတယ်ဥပ္ပခာသဘောတဲ့ဥပ္ပခာသဘောလေးနဲ့အဲ့ဒီပေါ်မှာလည်းဥပ္ပခာပေါ်မှာလည်းမောဟကတ်လို့မရဥပ္ပခာသဘောဒုက္ခတော့လွတ်တယ်ဒုက္ခလွတ်အောင်ခွာတယ်ဒါပေမဲ့ဥပ္ပခာသဘောပေါ်မှာ မောဟဖြစ်ရင်မျောသွားတာငိုက်သွားတာအဲ့ဒါကြောင့်မို့ဥပေက္ခဝေဒနာရဲ့အပေါ်မှာမောဟကိုခွာပြီးတော့စိတ်ကဥပေက္ခဧကကတာတဲ့ဥပေက္ခသဘောလေးအပေါ်မှာဧကကတာလေးကြပြီးတည်အောင်နေရတယ်တကယ်ဥပေက္ခကြတော့သင်္ခါရုပေက္ခဉာဏ်တိပြောတာအရဟတမေဒီသောတာပတ္တိမတ်ကိုကုဂာနာနီနောက်ဆုံးဉာဏ် တန်ခါရုပ္ပခာညံဆိုတာဒါကြောင့်မို့ဦးဇင်းတို့ဖျားစုပန်တဲ့ပုံကိုယ်တွေဆိုရင်အဲ့ဒီညံတိလောက်ပဲသူကအထုတ်ထားတယ်အဲ့ဒီညံရဲ့ဟိုဘက်ကူးရင်သောတာပန်ဖြစ်မှာဒါကြောင့်မို့အခုဒီဥပ္ပခဝေဒနာကြတော့မြတ်စွာဘုရားကဒီတမာတိတရားတွေကိုနှလုံးသွင်းခိုင်းပြီးတော့မှမြတ်စွာဘုရားကဒီအစ်မှာကြတော့ဒါအစ်မြင့်ပြီးတော့အရိယာသူတော်ကောင်းတွေကြောပေးသွားတဲ့နေရာစောစောကညံစင်တွေတက်ပေးသွားတာပဲညံစင်တွေတက်သွားရင်ဦးဇင်းတို့ အဲ့ဒီဥပ္ပခါရောက်သွားတာဥဒယဖရာညာရုပ်တရားတွေနံတရားတွေကိုဖြစ်တယ်ဖြတ်တယ်ဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်ဒလဇရှုနေတာဥဒယဖရာညာအဲ့ဒီကနေမှဘင်္ဂညာကြောင့်အပြက်တွေပဲမြင်လာဖြစ်တာတွေပြက်တာတွေကမြန်လုံးအားကြီးတော့အပြက်ကြီးပဲမြင်တော့အဲ့ဒါကိုဘင်္ဂညာဘယညာအဲ့ဒီအဖြစ်ပြက်တွေကိုကြည့်ပြီးကြောက်လာတာနော် အာဒီနဝအညာနိဗ္ဗိန္ဒအညာညီငွေလာတဲ့ယွန်မုံလာတဲ့ဒါတွေကပြောရရင် အလဲညာကဒုက္ခလက္ခဏာထင်သွားတဲ့ညာဥဒိယဘယညာနဲ့ဘင်္ဂညာကကြတော့အခုအနိစ္စလက္ခဏာပဲမြင်သေးတယ်ဘယညာအာဒီနဝညာနိဗ္ဗိန္ဒညာအဲ့ဒီညာနေကြတော့ဒုက္ခလက္ခဏာဖြစ်သွားပြီเนาะအဲ့ဒီကနေမှဒုက္ခလက္ခဏာတွေထင်လို့မောစိတုကမြတာညာတို့ အဲ့ဒီညံနေကြတော့အဲ့ဒီကနေမှလွတ်အောင်မယုတ်ထွက်ခြင်းတော့အခုဦးဇင်းတော်တရားတော်မတွေဒီခန္ဓာကိုယ်ကလွတ်အောင်ယုတ်မထွက်ခြင်းသေးဘူးဆိုတာခန္ဓာကိုယ်ရဲ့ဖြစ်ပြက်ဘလောက်မြင်လဲမြင်မှမမြင်သေးတာတရားတွေကတော့လောက်တော့လောက်နာလေခန္ဓာကိုယ်ဖြစ်ပြက်မြင်လားဆိုမမြင်ဘူးမမြင်တဲ့အခါကျတော့အဲ့ဒီပေါ်မှာမုန်းသလားညင်းငွေ့သလားကြောက်ရွံ့သလားမကြောက်ရွံ့ဘူးမကြောက်ရွံ့တော့ဘာလို့လဲဒါနပြုတော့လဲနောက်ဘဝထလိုချင်တာပဲ နော်နိဗ္ဗာန်မရခင်စัจ जा နော်အဆုံးကာလနောက်ဘဝမှာနိဗ္ဗာန်နိဗ္ဗာန်ဆူတောင်းတာလဲအဆုံးကာလနောက်ဘဝဘယ်နောက်ဘဝမှမသိဘူးသူကဘာလို့လဲဆိုတော့ဒီရုပ်ဒီနံဒီခန္ဓာကိုတွေ့တာနေတာကန့်ညိနေတာအဲ့ဒါတွေ့တာနေတာကန့်ညိနေတာယုံနာပေါ်မှာဖြစ်နေတာကဥစ္စံတော်တရားတော်မတွေဘာကြောင့်လဲဟောဒီယုံနဲ့နာနဲ့ပေါ်မှာအဲ့ဒီဖြစ်ပျက်ကိုမမြင်သေးလို့ ယုံနာနေဖြစ်ပျက်တယ်မြင်သွားရင်မလိုချင်တော့ဘူးဦးဇင်2006ခုနှစ်လောက်ထိဦးဇင်ငယ်ငယ်လေးကလေးဦးဇင်ဖျားဆုပန်တာဦးဇင်အယံဖျားဖြစ်ချင်တာဘာကောင်းမှုပြုပြုဣဒံတော်ပုံညာနိဗ္ဗာန်တပိစယဟောတုဣဒံတော်ပုံညာနိဗ္ဗာန်တပိစယဟောတုပဲဘာဘာစုမှ မတော်မှုဖျားဆုပဲအဲ့ဒါတောင်းတာအဲ့ဒီ2006ရဲ့ဒီဘက်မှာ အဲ့ဒီဝိပဿနာဉာဏ်နေဖြစ်လဲဖြစ်ပြီးရောကဲတော်ပြီဖះစုလည်းမပန်ကျင်တော့ဘူးတန်တရာကြီးလည်းမသွားကျင်တော့ဘူးဆိုအဲ့ဒီမှာဦးဇင်းအကုန်ပြတ်ပြတ်တော့တာပဲလောကိုမလိုကျင်တော့ဘူးဘဝကိုမသွားကျင်တော့ဘူးကိုတခါတည်းဖြစ်သွားတာအဲ့ဒါဘာကြောင့်လဲအဲ့ဒီဖြစ်ပြက်မြင်လို့နော်အဲ့ဒီယုတ်ဓမ္မနန္ဓမ္မတွေကိုဖြစ်ပြက်တွေမမြင်သေးသမျှခန္ဓာကိုတွေ့တာမယ်ဘဝကိုတွေ့တာမယ် ယုတ်ဓမ္မတွေနန္ဓမ္မတွေကိုဖြစ်ပျက်တွေမြင်မှ ဖြစ်ပျက်တွေမုံမှဖြစ်ပျက်တွေဆုံးတဲ့နိဗ္ဗာန်ရမှာရောက်မို့ဦးဇင်းတို့ဒကာဓမ္မတွေအခုတန်တရာကြီးတဲ့ညီွယ်သေးတယ်ဆွေနဲ့မျိုးနဲ့သားနဲ့သမီးနဲ့မြေနဲ့မြက်နဲ့အဲပြောစရာလေးပဲဆိုပြီးတော့ဖြစ်နေရတာဘာကြောင့်လဲအဲ့ဒီဖြစ်ပျက်တွေကိုမမြင်သေးလို့အဲ့ဒီဒုက္ခတွေကိုမမြင်သေးလို့ အဲ့ဒီဒုက္ခတွေကိုမြင်အောင်လုပ်ရမယ်ဖြစ်ပျက်တွေကိုမြင်အောင်လုပ်ရမယ်အဲ့ဒီဖြစ်ပျက်တွေကိုမြင်မှဒုက္ခတွေမြင်မှဥဒ္ဒနောဒကာတော်မတွေဟောဒီခန္ဓာကိုယ်ကြီးကိုမလိုခြင်းတော့ဘူးတန်တရာကြီးကိုမကျင်လဲခြင်းတော့ဘူးအိုးအမျက်မပြဒလသရုပ်တရားလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက် ပြက်လိုက်နန္တရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ယုတ်ဓမ္မနန္ဓမ္မသင်္ခါရတရားတွေသည်ဖြစ်ပြီးတော့ပြည့်နေရတဲ့သဘောတွေပဲရှိပါလားလို့ ဖြစ်ပျက်တွေလည်းမြင်ဖြစ်ပျက်တွေမုံပြီးတော့အဲ့ဒီကနေမှလွတ်ချင်ကြွချင်တော့ရှေ့ဆက်ရှုပွားရင်းနဲ့သင်္ခါရုပ္ပခာညာတဲ့ယုတ်ဓမ္မနန္ဓမ္မတွေရဲ့အပေါ်မှာဒုက္ခပဲလည်းမညွတ်ဒုက္ခပဲလည်းမညွတ်ဖဲနဲ့ဥပ္ပခာသဘောလေးနဲ့ပဲထိုင်ကြည့်နေတာယုတ်တရားလည်းသူ့အတူတရရိတ်တရရိတ်သူ့အတူဖြစ်ပြီးပြတ်နေတယ်နန္တရားလည်းတရရိတ်တမောမောနဲ့ဖြစ်ပြီးပြတ်နေတယ် ဒီယုတ်ဓမ္မနန္ဓမတွေဟာရရရရရရရောရောရောရောဖောဖောဖောဖောဖောဖောဖောဖောခေါင်းနေမရှိတော့ဘူးကိုယ်တွေမရှိတော့ဘူးခြေတွေမရှိတော့လက်တွေမရှိတော့ဘူးခေါင်းကိုခြေလက်တန်တန်နမိတ်တွေအကုန်ကွာကြသွားပြီအမုံတွေဖြစ်ပြီးတော့ဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့တရိပ်ရိပ်တဖွာဖွာဖြစ်နေတယ်အဲ့ဒီညံကြီးတွေဖြစ်သွားပြီးတော့မှဟောအဲ့ဒီဘောမှာ သင်္ခါရတွေကိုလက်လျိုရှုပြီးတော့ဟောဥပေက္ခသဘောနဲ့နေနိုင်တာသင်္ခါရုပက္ခညံ အဲ့ဒါလောကီဉာဏ်တွေထဲမှာအမြင်ဆုံးဉာဏ်တဲ့အဲ့ဒီဉာဏ်ထိရောက်သွားအောင်လို့မြတ်စွာဘုရားကပွားခိုင်းတာသင်္ခါရတွေကိုဥပ္ပခါရှုလိုက်တဲ့သင်္ခါရုပ္ပခါဉာဏ်ဥပ္ပခါကိုနော်ဥပ္ပခါတန်ဖို့စဉ်ဆိုတာအဲ့ဒီလိုအဆင့်ထိရောက်အောင်ကိုဦးဇင်းတို့ကပွားနေရမှာတဲ့နော်အဲ့ဒီခုနှစ်ပါးနော် ဒီတရားခုနှစ်ပါးကိုဥစဉ်တို့ဒကာဒကမတွေဟာတာကတော့မက်ဖို့ရဖို့အတွက်ဒါကလောကုတ္တရာဖိုက်အတွက်ဟောတာလောကီဘက်မှာလည်းအသုံးချလို့မရဘူးလားရတာပေါ့နေတိုင်းတတိမရှိရင်ကားမောင်းတာတော့မှအစည်းရင်ဖြစ်နိုင်တယ်။ဟောတတိအများနဲ့ထားရတာပဲတဲ့လောကီမှာလည်းနော်ဓမ္မဝိဒယသံဖို့သင်ဆိုတဲ့ဉာဏ်ပညာဘယ်အရာလောက်လောက်ဉာဏ်နဲ့လောက်ကြရတာဉာဏ်မရှိလို့ကလည်းအလိမ်လည်းခံရတယ်အပတ်လည်းခံရတယ် ညံမပါလိုက်တာနဲ့အမျှနော်နော်ညံမပါလိုက်တာနဲ့အမျှတရားရှာလဲဒီတိုင်းပဲပစ္စည်းရှာလဲဒီတိုင်းပဲဥစ္စာရှာလဲဒီတိုင်းပဲနော်တရားတော်ရှာတာပဲဆရာလွဲဆရာမတွေနဲ့လည်းတွေ့ကြတာပဲဘာလို့လဲဆိုတော့ညံအားနဲ့လိုက်လို့လေသရာအားကောင်းပြီးညံအားနဲ့လိုက်တဲ့ကခံလိုက်ရတာပဲလေကိုကယုံကြည်မှုတော့အပြည့်ရှိပါတယ်ဒါပေမဲ့ဆင်ញင်နိုင်တဲ့သုံးသပ်နိုင်တဲ့ညံကမရှိရင်သူများပြောတာကိုသွားပြီးဘာသာဖျားမှာသွားယုံမိလိုက်တာ။ကြောင့်မိုးကုတ်ဆရာတော်ကြီးက သူများပါဇက်ဖျားလမ်းမဆုံးသေးနဲ့သူများပါဇက်ဖျားလမ်းမဆုံးသေးနဲ့လို့တတိပေးတာလေအဲ့တော့ဦးဇင်းတို့ကလော်ဂီနယ်ပဲမှာဆိုရင်လည်းပဲညာနဲ့ပညာနဲ့ဆင်ញင်ရတယ်သုံးသပ်ရတယ်ဟုတ်ဤမဟုတ်ဤသူပြောတာကောင်းဤမကောင်းဤဆိုတော့ဓမ္မဝိဇ္ဇာဆိုတာလောကီမှာလည်းအသုံးချလို့ရတယ်ဝီရိယဆိုတာလည်းပဲပညာရေးလှုပ်လို့စီးပွားရေးလှုပ်လို့ဘာလှုပ်လို့ဝီရိယရှိမှအောင်မြင်တာတဲ့နော်အဲ့ဒီကနေမှတခါတည်းကိုလှုပ်တယ်အလုပ်တွေပေါ်မှာပီတိဖြစ်နေအောင်လှုပ်ပါ ကိုလှုပ်တဲ့အလုပ်တွေကိုနှစ်သက်လာပြီဝမ်းသာလာပြီဆိုအဲ့ဒီလှုပ်တွေမှာလောက်ရတာကြိုက်ရတာငြိမ်အေးချမ်းချမ်းသာသာလေးတွေဖြစ်လာတယ်ပတ္တတိလည်းဖြစ်တယ်အဲ့ဒီပေါ်မှာအော်တီတီတဏ္ဍာလေးလှုပ်နိုင်ကြတယ်တည်ကြည်တဲ့တမာတိလည်းရတယ်နော်အဲ့ဒီပေါ်မှာတခါတရံကြောက်တယ်ကောင်းတာတွေဆိုးတာတွေကြုံလာတဲ့အခါမှာလဲကောင်းတဲ့ဆိုးတဲ့ပေါ်မှာဥပက္ခသဘောလေးနဲ့နေတတ်အောင်နေပါတဲ့ဒါကတော့လောကီနေနည်းကိုပြောတာပါဒီနေရာမှာတော့လောကီနေနည်းကိုအဓိကမဟောပါဘူး လောကီနေနီကဒါဆက်ဆက်လို့ဘဝမှာဒီဘိုးစဉ်တရား9ပါးဆိုတာ လောကထဲမှာနေရင်းနဲ့လဲသုံးလို့ရတယ်ဆိုတာလေးကိုဦးဇင်းနမူနာထိုးပြတာဒီနေရာမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တာကတော့အဲ့ဒီဘုဇင်တရား9ပါးကိုจิตတာကတ္တပသေးသေးခြားခြားပွားများလိုက်စမ်းပါအထုတ်လိုက်စမ်းပါနော်ဣမေခောကတ္တပတတ္တာဘုဇင်ကမယာသမရခာတာဘာဝိတာဘုလိကတာ အဘိညာယသံမောဓာယနိဗ္ဗာနာယသံဝတ္တန္တိချက်တာကတပါတဲ့အဲ့ဒီငါဖျားဟောကြားတော်မူခဲ့တဲ့ဘုသင်တရားခုနှစ်ပါးကိုတတိသံဘောဇင်ယဓမ္မဝိဇယသံဘောဇင်ယဝိရိယသံဘောဇင်ယပိတိသံဘောဇင်ယပတ္တစီပတ္တတိသံဘောဇင်ယတမာရိသံဘောဇင်ယဥပေက္ခသံဘောဇင်ယဆိုတဲ့အဲ့ဒီဘောဇင်တရားခုနှစ်ပါးကို သင်္ချေသားရဲ့စိတ်ထဲတန်တန်ထဲမှာ အမျက်မပြပါဝိတာဖူလီကတာအကြိမ်ကြိမ်ပွားပြီးတော့နေလိုက်စမ်းပါအဲ့ဒီလိုကြိမ်ကြိမ်ပွားပြီးတော့နေလိုက်မယ်ဆိုရင်နော်အဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တန္တိသစ္စာလေးပါးတရားကိုထိုးထွင်းသိမယ်မတရားတွေဖို့တရားတွေရမယ်နိဗ္ဗာန်တရားတွေအကုန်ရနိုင်ပါတယ်လို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဟောဒီပါဠိတော်မှာတိုက်ရိုက်ဒါမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ ကတ္တဗဗုဇင်တုတ်ကိုဟောကြားပေးလိုက်တဲ့အချိန်မှာအရှင်ကတ္တဗမထေမြတ်ကြီးရဲ့နှလုံးသွေးတွေဟာကြည်လင်ပြီးတော့လာတယ်တောက်ပါပြီးတော့လာတယ်စောစောကပန်းကိုမုံတယ်အစိတ်တယ်အဲ့ဒီကနေပြန်လွင်ပြီးတော့နှာခေါင်းကနေလေရှူလို့ခန္ဓာကိုယ်အတွင်းထဲမှာရောက်နေတဲ့ရှူထားတဲ့အဲ့ဒီမကောင်းတဲ့သွေးတွေလေတွေအဲ့ဓာတွေကအကုန်စင်ကြဲပြီးတော့အဲ့ဒီဓမ္မရဲ့တတ္တိကြောင့်မို့ နှလုံးသွေးတွေစင်ကြဲပြီးတော့ကြည်လင်ပြီးတော့တောက်ပလာတယ်အဲ့ဒီအချိန်မှာနှလုံးသွေးကနေခန္ဓာကြီးတစ်ခုလုံးကိုဖြန့်ပြီးတော့သွားရင်းနဲ့ဟောတကောလုံးကြည်လင်တောက်ပပြီးတော့အဲ့ဒီယောဂါသည်ချက်ချင်းဓမ္မဟုတ်ချင်းပျောက်ကင်းသွားပါတယ်ယောဂါတွေပျောက်ကင်းသွားတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုအရှင်မကသဗ္ဗမထေရမြတ်ကမြတ်စွာဘုရားဘုံတော်ကြည်တော်မူသောမြတ်စွာဘုရား အရှင်ဘုရားဟောကြားတော်မူခဲ့တဲ့ဟောဒီဘုဇင်တရားရဲ့တကုတေသောအနုဘော်တို့ကြောင့်ဘုရားတပည့်တော်ကြမ်းမှာပဂတိချမ်းသာခြင်းချက်ချင်းရောက်ပါပြီဘုရားဆိုပြီးတော့ထိုင်ပြီးတော့ရှ िख ိုးခဲ့တယ်တဲ့အဲ့ဒါကိုပထမဂိလာနာသုံးလို့ခေါ်ပါတယ်နော်ဒုတိယဂိလာနာသုတ်ကဘသူကိုပြန်ဟောတယ်လဲဆိုတော့အရှင်မဟာမောက္ကလမထေမြတ်ကြီး အရှင်မောမမောကလမထေမြတ်ကြီးဂိတ်စကုတ်တောင်မှာသတင်းသုံးတော်မူတဲ့အခါတုန်းကအဲ့ဒီမှာရသော်ဘုရားရှင်ကိုတော်မြတ်ကြီးကတကြိမ်ကြွပြီးတော့ရှင်မာမောကလမထေမြတ်ကြီးကိုအဲ့ဒီတရားပဲပြန်ဟောပါတယ်တရားတော့အတူတူပဲเนาะသုတ်တော်ကဒုတိယအနေနဲ့ရှင်မာမောကလန်ကြီးကိုပြန်ဟောလို့မြတ်စွာဘုရား ဟောတော်မူတဲ့အဲ့ဒီတရားကိုခိလာနာသုတ်ဒုတိယသုတ်လို့ပြန်ဟောတယ် နောက်ထပ်တစ်ကြိမ်ကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအဲ့ဒီကိစ္စကုတ်တောင်ကြီးမှာပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းမကြမ်းမှမှာဖြစ်တယ်တဲ့ရသော်ဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းမကြမ်းမမာဖြစ်ပြီးတော့အဲ့ဒီနေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအရှင်သာရိပုတ္တရာရဲ့ညီတော်ဖြစ်တဲ့အရှင်စုံဓအရှင်စုံဓကိုခေါ်ပြီးတော့ ချက်သားတဲ့ငါဖျားဟောကြားပေးတော်မူခဲ့တဲ့ဘုဇင်တုတ်ပရိတရားဒေသနာတော်ကြီးကိုငါဖျားရှင်ကိုရောမြတ်ကြီးအားရွတ်ဖတ်ပူဇော်ပေးပါမြတ်စွာဘုရားရှင်ကိုရောမြတ်ကြီး ကိုတော်တိုင်းဟောဒီတုတ်တော်ကြီးကိုရိုရိုသေးသေးနဲ့ပြန်ပြီးတော့နာတယ်မြတ်စွာဘုရား तू သိထားတဲ့တရားပဲနော်ဟာငါသိထားတဲ့တရားငါလှုပ်ချင်လှုပ်မဲ့လှုပ်လို့ လုတ်ပြစ်တာမဟုတ်ဘူးနော်မြတ်စွာဘုရားသဗ္ဗညုတရွှေညံတော်ရပြီးတဲ့နေ့တုန်းကစဉ်းစားတာတခုရှိတယ်ငါတိတဲ့ဟောဒီလောကကြီးထဲမှာငါထက်အာကိုရာအာထာရာငါရဲ့ဆရာတင်ရမဲ့ပုံကိုလူလောကမှာရှိသလားလူလောကကြီးတလောကလုံးကြည့်လိုက်ကြည့်လိုက်တာမြတ်စွာဘုရားထက်သီလာအဖြစ်တမာဒီအဖြစ်ပညာအဖြစ်တာလွန်တဲ့ပုံကို ဟောဒီလူလောကကြီးထဲမှာတအုပ်တယောက်မှမရှိခဲ့ဘူးနတ်လောကကိုလှမ်းပြီးတော့ကြည့်တယ်နတ်ပြည်6ထပ်မှာငါထက်သေလသမာဓိပညာသာလွန်တဲ့ပုဂ္ဂိုလ်ရှိသလားနတ်ပြည်6ထပ်မှာကြည့်တဲ့အခါကြတော့လည်းပဲသာလွန်တဲ့ပုဂ္ဂိုလ်မရှိခဲ့ဘူးမြမ20ကိုထပ်ပြီးတော့ကြည့်တယ်အဲ့ဒီမြမ20မှာငါထက်သေလအပြင်သမာဓိအပြင်ပညာအပြင်သာလွန်တဲ့ပုဂ္ဂိုလ်ရှိသလားလို့ကြည့်တဲ့အခါမှာ မြမ20မှာလည်းပဲသီလသမာဓိပညာအပြင်တာလွန်တဲ့ပုဂ္ဂိုလ်တယောက်မှမရှိခဲ့ဘူးတဲ့အဲ့ဒီလိုမရှိတဲ့အခါကျတော့အော်ဟာဒီသုံးသက်တဖုံဆိုတဲ့လောကကြီးထဲမှာတော့ငါအားကိုးရမယ်ပုဂ္ဂိုလ်ငါအားထားရမယ်ပုဂ္ဂိုလ်ငါဆရာတင်ရမယ်ပုဂ္ဂိုလ်ဆိုတာတဦးတယောက်မှမရှိပါလားငါဘသူကိုဆရာတင်ပြီးနေရပါမလဲလို့ကြည်လိုက်တဲ့အခါကျတော့ ရှေးရှေးသောဖះရှင်ကိုရောမြတ်ပေါင်းတို့သည်ဓမ္မကိုသာအမိသည်ပြုပြီးတော့နေကြတယ်ရှေးရှေးသောဖះရှင်တွေကဘသူကိုအမိသည်ပြုပြီးနေတာတုံးလို့ဆင်ញင်တော့လေဟောဒီတရားကိုပဲအမိသည်ပြုပြီးတော့နေတာတရားကို အကြည့်အမှုပြုပြီးတော့နေတာငါလည်းပဲတရားကိုမှီခိုတရားကိုအာထာတရားကိုလဲလျောင်းပြီးတော့နေတော့မယ် တရားတော်ဆိုတာမြတ်စွာဘုရားရှင် ကိုယ်တိုင်ဒီပင်လေဟောဒီတရားကိုအာကိုအားထားပြီးတော့နေရတယ်နော်ဒါကြောင့်မို့အခုလည်းပဲချက်သားငါဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားပေးတော်မူခဲ့တဲ့အဲ့ဒီဘုဇင်သုတ်ပရိတရားဒေသနာတော်ကြီးကိုငါဘုရားရှင်ကိုယ်တော်မြတ်ကြီးကိုဟောကြားပေးလိုက်စမ်းပါအဲ့ဒီမှာအရှင်ဆုံးသားနေပြီးတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့တဲ့ဘုဇင်သုတ်ကို တတိမေဗန္တေဘုဇင်္ဂဘဂဝတ္တာသမ္မရခာတာဘာဝိတာဘူလိကတာအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တံတိဆိုပြီးတော့တခါတဲ့အဲ့ဒီမှာနေမြတ်စွာဘုရားမြတ်စွာဘုရားဟောကြားတော်ပြတော်မူခဲ့တဲ့ဘုဇင်တရားခုနှစ်ပါးဆိုတာဒီလိုဒီလိုရှိပါတယ်ဘုရားဆိုပြီးတော့ဘုဇင်တရားခုနှစ်ပါးကို ဟောကြားပေးလိုက်တဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီဘုဇင်တရားတွေကိုအာယုံစူဆိုင်ပြီးတော့နာကြရင်နာကြရင်နဲ့ဟောမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်မှာမြတ်စွာဘုရားလည်းလူသားတွေကလူပဲလေဖြာချိန်နှံဖြာရတာပဲနာချိန်နှံနာရတာပဲအိုချိန်နှံအိုရတာပဲဝမ်းလျှော်တယ်ဝမ်းပြက်တယ်ခေါင်းမူတယ်ခေါင်းကိုက်တယ်ခါနာတယ်ဖះလည်းရှိတာပဲအဲ့ဒီရှိလာတဲ့အခု ဖြစ်ပေါ်လာတဲ့အဲ့ဒီအနာယောဂါတွေသည်ဟောဒီဘုဒ္ဓင်တုတ်ကြီးဆုံးသွားတာနဲ့ဒီပြိုင်နဲ့ထဲယူပြက်တယ်လို့အကုန်ပြောက်သွားတယ်။ဒါကြောင့်မို့ဟောဒီပါဠိတော်ဘုဒ္ဓင်တုတ်ထဲမှာဟောဒီဘုဒ္ဓင်တရားခုနှစ်ပါးသည်နော်မဟာဩဒရာဩဒရိဇအိမံမန္တံဘုဇင်ကေသဗနာမဟေဟောပရိတ်ထဲမှာပါတဲ့နော်ဘုဇင်နဲ့ကြတော့ဩဒရိဇနော် မဟာဩဒရာနဆေနဝါနော်အင်မတန်မှအစွမ်းထက်တဲ့မဟာဩဒရာဆေတော်မြတ်ကြီးနဲ့တူတယ်နော်မန္တန်မန္တရားနဲ့လည်းတူတယ်အင်မတန်အစွမ်းထက်တဲ့မန္တန်မန္တရားတွေနဲ့လည်းတူတယ်တဲ့ဟောဒီဘုဇင်တရားဆိုတာဒါကြောင့်မို့ဥစဉ်တို့ဒကာဒကမတွေအဲ့ဒီဘုဇင်တော့၃ခု ပထမကိလာနာတော့ရှမကတ္တဝါကိုဟောပါတယ် ုတိယကိလနာသုတ်ရှင်မမောက္ကလံကိုဟောပါတယ်တတိမေမောက္ကလနာဘုဇေငါမယသမ္မရခာတာဘဝိတာဘူလိကတာဒါကရှင်မမောက္ကလံမထေမြတ်ကြီးကိုစောစောကခုနှစ်မျိုးအတိုင်းပြန်ဟောတာပါနော်နောက်ဆုံးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းမကြမ်းမမာဖြစ်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကို ရှင်စုံဒအရှင်သာရိပုတ္တရာရဲ့ညီနော်အရှင်စုံဒယဟန္တာမထေမြတ်က ဟောဒီဘုဒ္ဓင်တုတ်ကြီးကိုရွတ်ပြီးတော့ပြန်ပြီးတော့ပူဇော်ပေးခဲ့ပါတယ်အဲကြောင့်မို့မြတ်စွာဘုရားလည်းကျမ်းမာရေးလည်းကောင်းသွားတယ်အဲ့ဒီဦးဇင်းတို့ပါဠိတော်ထဲမှာပါလာတဲ့အဲ့ဒီတုတ်တန်ဒေသနာကိုအခြေခံပြီးတော့မှအခုပိယိတ်ထဲမှာပါတဲ့တုတ်ဆိုတာဖြစ်တာပါပိယိတ်ထဲကပါဠိတော်ဘုဇင်တုတ်ကိုသူကအကုန်မယူဘူးဒါကဦးဇင်းစောစောက ရွတ်ခဲ့တဲ့ဟာကပါဠိတော်ဘုဒ္ဓအကုန်ပဲအဲ့ဒါဟိုရှင်မကတ္တဗဟအကုန်ရွတ်တာဥစဉ်ပြီးတော့မှဒကာဓမ္မတွေအတွက်အဲ့ဘုဇင်သုံးသုံးခုလုံးကိုဥစဉ်အားလုံးဒကာဓမ္မတွေကျမ်းမာရေးအားလုံးကောင်းမွန်ဖို့ဥစဉ်တည်ထန်ခဏနေကြရင်ဒီတုတ်တော်ကြီးပြီးတာနဲ့ပြန်ရွတ်ပေးမယ်နော်ပြန်ရွတ်ပေးမယ်အဲ့ဒါကမူရင်ပါဠိတော်တဲ့ကလာတာဒါကြောင့်မို့ဥစဉ်အခုကျမ်းမာရေးမကောင်းတဲ့ဒကာဓမ္မတွေကြတော့အဲ့ဒီမူရင်တုတ်တော်ကိုဥစဉ်ရွတ်ပေးတာမူရင်တုတ်တော်မှာရသော်ဘုရားက တတိမေကတ္တဗတတိမေမောဂလာနာလို့အဲ့ဒီမှာမောဂလန်ရှင်မောဂလန်ရှင်မကတ္တဗနာမည်ထည့်တဲ့နေရာမှာဦးဇင်းရဲ့ဒါ tradition ပေါ့နော်ဦးဇင်းတို့ရဲ့ဆရာတွေဦးဇင်းတို့ဆရာတွေကဒကာဒကမတွေအတွက်တခါတလေကြတော့ဟိုနာမည်မခေါ်ဘဲနဲ့တခါတည်းကဥပတကဥပတိကဆိုပြီးတော့နာမည်သုံးတယ်တခါတလေနာမည်ခေါ်ပါတယ်ဒါဥစဉ်တောင်မြို့ကန္နာယုံမှာဥစဉ်စာတင်နေခဲ့တုန်းကဥစဉ်တို့ရဲ့ဆရာတော်ဖះများက ကျမ်းမာရေးမကောင်းတဲ့ဒကာဒကမတွေအတွက်ကိုသီးသန့်အဲ့ဒါတောင်းဆိုတဲ့အခါမှာဦးဇင်းတို့အဲ့ဒီဘုဇင်တုတ်ကိုအဲ့ဒီလို နာမည်ခေါ်ရွတ်တဲ့အခါရှိတယ်တခါတရံမှာဦးဇင်းတို့အဲ့ဒီဥပတကားဆိုတဲ့နာမည်နော်အဖရာကြောင်းတိန်ဆောက်လှူဒန်းနေတဲ့ပုဂ္ဂိုလ်ဆိုရင်ဥပတကာလို့ခေါ်တယ်ဆိုတော့အဲ့တော့တခါတလေကဲတခါကြီးရဲ့နာမည်တော့မခေါ်တော့ဘူးနာမည်အစားဥပတကာလို့အမည်ပေးမယ်ဆိုပြီးမှတတိမေဥပတကဘုဇင်ကာ ဘဂဝတာသမ္မာရခာတာဘာဝိတာဘူလီကတာဆိုပြီးတော့အဲ့လိုနီးနဲ့ဒါဦးဇင်းတို့ဆရာသမားတွေအစဉ်ဆက်ဒီလိုနီးနဲ့ကျမကြီးကောင်းအောင်လုပ်ပေးခဲ့ပါတယ်ဒါကြောင့်မို့ဦးဇင်းကလည်းအခုကျမကြီးမကောင်းတဲ့ဒကာဒကမတွေအတွက်ရွတ်ဖတ်ခိုင်းတဲ့အခါမှာဦးဇင်းအဲ့ဒီတုတ်တော်နဲ့အဲ့လိုရွတ်ရွတ်ပေးတာပါเนาะအဲ့ဒါကြောင့်မို့အဲ့ဒီတုတ်တော်၃ခုဦးဇင်းတို့ဒကာဒကမတွေဒီလောက်ဆိုရင်အလုံးသဘောပေါက်ကြပြီเนาะအဲ့တော့ဒီဘုဇင်တုတ်၃ခု ရဲ့အကျိုးတရားလေးတွေဦးဇင်းရဲ့ဘဝမှာဦးဇင်းလက်တွေ့ရခဲ့တဲ့အကျိုးလေးတွေရောထပ်ပြောပြပါမယ်ဒကာဒကမတွေဦးဇင်းတို့ငယ်ငယ်တုန်းကဦးဇင်းရဲ့မိဘဆွေမျိုးတွေတဲကဘုန်းကြီးဝတ်တာကဦးဇင်းငယ်ငယ်တုန်းကတပါးမှမရှိဘူးဆွေမျိုးတဲကဘုန်းကြီးဝတ်တာတပါးမှမရှိတော့ဦးဇင်းကိုရင်ဝတ်လာတော့ဦးဇင်းအဖိုးကအယံဝမ်းတာ ဦးဇင်းရဲ့အဖေရဲ့အဖေအဲ့ဘက်ကအဖိုးကအယံဝမ်းတာတယ်အယံဝမ်းတာတော့တခါတည်းရဆိုရင်ဦးဇင်းကိုရင်ဘိုးကဦးဇင်းနေတဲ့တောကကြောက်လေသူလာတခါလေးမေးခွန်းနေမေးတယ်တခါ तू ကမေးခွန်းမေးတာ तू ကလည်းတိရတန်းနဲ့စမ်းတာကိုရင်စာဘလောက်ဖတ်တယ်လဲဆိုပြီးတော့ကိုရင်ဖျားတဲ့လူဘဝနဲ့ယဟန္တာဖြစ်သွားတာဘယ်နှဦးရှိလဲတဲ့ဦးဇင်းကလည်းတုတ်တော်ဒနာမင်းကြီး ဘာဟိယရာရုစီရိယအဲ့ဒီနှစ်ယောက်တော့သိတယ်ဒကာကြီးနှစ်ယောက်တော့ရှိတယ်တန်တတိအမှတ်ကြီးပါပါပါတယ်ဖရာတဲ့အဲဘိုးကကိုရဲ့စာဖလားမဖလားလာစမ်းတာကိုလို့နော်အဲ့ဒါမျိုးသူကစောက်တယ်လေသူကတော်တော်ဖတ်ရှာတယ်ဖာပြီးတော့ဦးစေးရဟန်းခန္ဓာနာနီ16နှစ်အရွယ်လောက်ရောက်တော့ဦးစေးရဲ့အဖိုးကကျမ်းမာရေးမကောင်းဘူးဦးစေးကအဲ့ဒီအချိန်မှာတောင်မြို့မာကနာဦးမှာဦးစေးကစာသင်နေတာ ဒီနေ့တော့ဦးဇင်းခမဲတော်ကြီးကရောက်လာတယ်အဲ့ဒါနဲ့အရှင်ဘုရားအဖေကနောက်ဆုံးချိန်နေရောက်နေပြီဖေဟာအဲ့ဒါကိုရင်နဲ့တွေ့ခြင်းနဲ့ကိုရင်နဲ့တွေ့ခြင်းနဲ့ကြီးပဲပြောနေလို့အရှင်ဘုရားကြွပေးပါအောင်ဘုရားတဲ့ဆိုတော့ဦးဇင်းအဲ့ဒါနဲ့ဆရာတော်ကြီးသွားခွင့်တောင်းအောင်မယ်လို့သွားလျှောက်တော့ဆရာတော်ကလည်းအေးအေးအေးသွားသွားတွေ့လိုက်တဲ့ဆိုတော့အဲ့ဒါနဲ့ဦးဇင်းခမဲတော်ကြီးနဲ့ဦးဇင်းမန္တလေးကနေပြီးဦးဇင်းဦးဇင်းအစာတိကရွှေဖို့အထက်ကျွန်းလှကမ္မလူဘက် အဲ့ဘက်ကိုအဲ့ဒါနဲ့ဦးဇင်းတို့ယထာနဲ့သွားတယ်ဟိုရောက်တော့အိမ်ပေါ်ရောက်တော့ငိုးနေကြပြီအကုန်လုံးကငိုကြရိုးကြနေဘေးကအဖိုးကအဲ့ဒီအိမ်ရှိခန်းမှာအဲ့ဒါဘာမှစကားလည်းမပြောနိုင်တော့ဒီတိုင်းပက်လက်လေးဘေးကလည်းကြည်ပြီးတရှုပ်ရှုပ်နဲ့ငိုနေကြအဲ့နဲ့သမီးတွေကအကုန်လုံးကအဖေကိုရင်ကြွလာပြီလေအဖေဟိုမှာ အဖေကြည်ပါအောင်စကားပြောပါအောင်မျက်စိလေးဖွင့်ကြည့်ပါအောင်နဲ့လှုပ်ကြနှိုးကြလှုပ်လည်းမလှုပ်တော့ဒီတိုင်းမငြိမ့်နဲ့ငြိမ့်နေတော့ဦးစင်ကဘေးကနေဝင်ထိုင်ပြီးတော့ကဲဘယ်သူမှမငုံနဲ့ဒိတ်ဒိတ်နေအကုန်လုံးကိုရင်ဟောဒီမှာပယိတ်တရားတွေရွတ်မယ်တစ္ဆာတွေပြုမယ်ပြီးရင်ကိုယ်တရားဟောမယ်အကုန်တရားနာအဲ့ဒါနဲ့ဆွေတွေမျိုးတွေအကုန်လုံးအဲ့မှာအိမ်ကြီးပေါ်မှာ ကုန်လုံးထိုင်ပြီးငြိမ်ဦးစင်းကဦးစင်းရဲ့အဖိုးဘေးကနေထိုင်ပြီးတော့အဲ့ဒါနှုတ်ဆက်တော့လဲဘာမှမပြောပြောနိုင်တော့ဘူးလေမျက်စိလည်းဖွင့်မကြည့်တော့ဘူးဘာမှလည်းမပြောတော့ဘူးဆိုတော့ဩနောက်ဆုံးမသေးခင်လေးပဲငါလဲမိလိုက်တာပဲရှိတော့တယ်ဆိုပြီးတော့အဲ့ဒီချိန်လေးမှာပဲဦးစင်းကအဲ့ဒီမှာဦးစင်းအဖိုးရဲ့နာမည်လေးကိုခေါ်ပြီးတော့အဲ့ဒီဘိုးစင်တုတ်ကိုဦးစင်းကရွတ်ပေးတာ အဲ့ဒီဘုဇင်တော့ကိုရွတ်ပေးတယ်တစ္ဆာတွေပြုတ်ပေးတယ်ပြီးတဲ့အခါကျတော့ဦးဇင်းတို့ဘက်ကအဖိုးအဖေကြီးလို့ခေါ်တာဟုတ်ကဲအဖေကြီးကိုရင်တရားဟောမယ်ကိုရင်တရားဟောပေးမယ်အဖေကြီးသေချာနားထောင်အဲ့ဒီနားထောင်ဆိုပြီးတော့အဲ့ဒီတော့ကဒီလိုဝိပဿနာတွေဘယ်ပေးတတ်မှာလဲဦးဇင်းဘာလောက်တတ်လဲဝင်လေထွက်လေပဲပေးတတ်တယ်အဲ့ဒီတော့ကတော့အဲ့ဒါနဲ့ကဲဖေကြီး အဲ့ဒီမှာနာသီဝမှာနှာခေါင်းမှာလေးလေးဝင်နေဝင်တဲ့လေးလေးကိုဝင်နာကိုဝင်မှန်းသိအောင်တတိထားသမှာထွက်တဲ့လေးလေးကိုထွက်တာကိုထွက်မှန်းသိအောင်တတိထားသမှာဆိုပြီးတော့ဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်အဲ့ဒီဝင်တိုင်းသည်ထွက်တိုင်းသည်ဆိုတာအတ္တလေးကိုပဲတတိထားတတိထားတတိထားပြီးတော့ကြည်နေတတိထားပြီးကြည်နေမလွတ်စေနဲ့ဆိုပြီးတော့ ဦးဇင်ဘေးကနေပြီးတော့အဲ့လိုလေးပြောပြီးတော့ဦးဇင်တရားပေးနေတာအဲ့လိုလေးလည်းတရားပေးနေရင်ပေးနေရင်နဲ့တရားထိုင်တဲ့အချိန်ကနိုင်ဝက်ကြော်သွားပြီဟောတဲ့အချိန်နဲ့ပြည့်ရွတ်တာတွေသစ္စာပြုတာနဲ့ဆို အားလုံးတဏှာကြီးနီးပါးလောက်ကြာသွားပြီအဲ့ဒီအချိန်လောက်မှာအဲ့ဒီအချိန်လောက်ကျတော့ဦးဇင်ကကဲအားလုံးအမျှဝေမယ်အကုန်လုံးယခုပြုတဲ့ကောင်းမှုများကို အလုံးကြကြသမျှအမြအမြအမြယူတော်မူကြပါကုန်လောဆိုပြီးတော့အမြတမ်းပေးတာဥစဉ်အဖိုးကထပြီးတော့သာဓုသာဓုသာဓုဆိုသုံးညိမ်ထခေါ်တာအကုန်လုံးအံ့ဩကုန်တယ်အဲ့ဒါနဲ့ချက်ချင်းသာဓုတွေထခေါ်ပြီးတော့တပည့်တော်ဟိုတဲ့ခဏထူပေးပါတဲ့တပည့်တော်ထိုင်ပြီးအရှင်ဘုရားရှ िख ိုးခြင်းလို့တဲ့ အာကုန်လုံးဝမ်းနေသားပြီးတော့တခါတဲ့ဥစဉ်ကိုထိုင်ပြီးတော့လက်အုပ်ချီပြီးတော့ဟိုလိုကြီးရှစ်ခိုးတော့မရပါဘူးအဲ့လိုလေလက်အုပ်လေးချီပြီးတော့အဲ့ဒါကိုဥစဉ်ကိုရှစ်ခိုးပြီးတော့ကဲငါသားတွေသမီးတွေမြေးတွေမြစ်တွေဟိုက်မှာနားထောင်ညနားထောင်ညကိုရင်ဟာတဲ့ငါတက်တက်မှာအိမ်တစ်ခါမှမကြိမ်ဘူးတဲ့ဥစဉ်အမေအိမ်အဖိုးအိမ်အိမ်နေဘယ်အိမ်မှတစ်ခါမှမကြိမ်ဘူးကြွရင်ဥစဉ်နေခင်းပိုင်းခဏကြွတယ်ပြီးရင်ဥစဉ်ကြောင်းမပြန်ကြွတယ် တခါမြန်းဆိုရင်ဦးစင်မေတော်အိမ်ဦးစင်ကြွတာညနေခင်းကြွသွားတဲ့အချိန်မှာဒီတောင်ပေါ်ကဆင်းရတဲ့ချောင်းကြီးရှိတယ်အဲ့ဒီချောင်းကြီးကမကြသေးဘူးဦးစင်ဆင်းသွားတော့ပြန်ရောက်တော့ချောင်းကြီးတွေကတခါတည်းအရန်စီးပြီးတော့အဲ့ဒီအချိန်ချောင်းရည်တလဟောကြရင်ဆင်းနေတော့မကူရဘူးအဲ့ဒီအချိန်ကြီးမှာအဲ့ဒါဥစဉ်ပြန်လာတော့လိုက်ပို့တဲ့ညီဝန်ခွဲလေးတဲ့ကိုရင်ပြန်ရအောင် အာတော်ပြီငါအိမ်မကြိတ်ချင်ဘူးလို့ငါငါတခါမှအိမ်နေငါမအိပ်ဘူးလို့အဲ့ဒါကိုဒီလောက်ရေကြီးနေကိုရင်ဘလို့လောက်မှလဲအဲ့မှာလှေရှိတယ်ညာကြီး9နာရီလောက်ဖြစ်နေပြီအဲ့တော့မင်းတို့ဓမ္မီပါတယ်ငါ့ကိုဓမ္မီနဲ့ပဲထိုးပြငါဘာငါအဲ့လှေနဲ့ဟာကိုရင်ဒီလောက်အန်တယ်များတာရတယ်ငါကူးရတယ်လို့ကိစ္စမရှိဘူးဆိုပြီးတော့အဲ့ဒီလောက်တုံးနေဒိုက်တွေနဲ့တခါတည်းဖြစ်နေတာကြီးကိုအဲ့ဒါဦးစင်းအိမ်မှာမကြိတ်ညင်လို့တခါတည်းအဲ့ဒီလှေကိုအထက်ဆန်တက်သွားပြီးတော့ အထက်ကနေအောက်ဘက်ကိုကန့်လန့်ပြမျောချတာဘာလို့လဲဆိုတော့အောက်နားကောင်မျောရင်ဟိုဘက်မုံးမြစ်ကြီးတဲ့ရောက်သွားမုံးမြစ်ကြီးကနီးနီးလေးရယ်မုံးမြစ်ကြီးတဲ့ရောက်သွားရင်တော့အသက်ကရှင်တရားလမ်းမရှိတော့ဘူးဆိုတော့အဲ့တော့ဦးစင်းကတခါတည်းအထက်ကိုဆန်တက်သွားပြီးတော့အဲ့ဒါလှေလေးလှော်သွားပြီးဟိုဘက်ကန်းကိုတခါတည်းလှော်ချတာအလဲကောင်လောက်လဲရောက်ရောအဲ့ဒီဓိုက်ပုံကြီးလာတော့သွားပြီဓိုက်ပုံနဲ့တော့ငါတော့အချိန်နဲ့တိုက်တော့မှာလို့ဆိုမျက်စိမိတ်ပြီးအချိန်နဲ့ထိုးပြီးတော့လှော်လိုက်တော့ဟိုဘက်ကန်းရောက်သွားတယ်ကန်းရောက်သွားတော့မှ အဲ့ဒါကြိုးပြစ်တယ်ပြီးတော့အကမ်းမော်ခုံတက်လိုက်ပြီးတော့လှေကြိုးဆွဲပြီးတော့အဲ့နာတစ်ပင်ချီအဲ့ဒီကြမှာအာငါအသက်တော့ရှင်ပါသေးလားလို့ဆိုပြီးတော့ဖြစ်ခဲ့ရတယ်အဲ့ဒါအတိကအိမ်မကျိညင်လို့အဲ့ဒီလိုနဲ့ငယ်တုန်းကအဲ့ဒါမျိုးဦးဇင်းအိမ်မှာမကျိဘူးအခုလဲအဖိုးစီသွားတဲ့အခါကျတော့အခုကညာကြီးရောက်တယ်အဖိုးကျမရေမကောင်းလို့တာသွားရတာဆိုတော့ညာကျိရမယ်ဆိုတော့ဦးဇင်းဖိုးက သားတွေသမီးတွေဘာပြောတယ်ဆိုတော့ကိုရင်မျက်နှာတက်တဲ့မျက်နှာရည်ကိုလူမနှင်းစေနဲ့ဇလုံနဲ့ခံပေးမနဲ့ကြတော့အဲ့ဒီဇလုံနဲ့မျက်နှာတက်တဲ့ရေကိုဟိုးအိမ်ရှိကမကြီးပင်ကောင်းကြီးထဲမှာလောင်းဦးတင်အင်းကိုရင်ရဲ့မျက်နှာတက်ရေကိုလူတွေနင်းမှာစိုးလို့အဖိုးကအဲ့ဒါမျိုးတွေပြောပြီးတော့အဲ့ဒါတပတ်လောက်ထိဦးစင်အဲ့ဒီမှာ နေပေးလိုက်တယ်တရားပြတရားထိုင်အတူတူလုပ်ပြီးတော့ဦးစင်ပြန်သွားမနေ့3နာရီလောက် ကိုရင်ပြန်ကြွတော့မယ်လို့เจ้าမှာစာမွေးရှိတယ်ဆိုပြီးပြန်တော့သူအဲ့ဒီမှာမျက်ရည်ကျတယ်ကဲကြမနေနဲ့ဟိုကိုတရားနဲ့ကိုတာနေတော့ဆိုပြီးတော့အဲ့ဒီမှာ तू သူတရားနဲ့ तू ဆက်နေခိုင်းပြီးတော့ तू နောက်တလလောက်နေတော့ဆုံးသွားတယ်ဒါပေမဲ့ဥစဉ်ခမဲတော်တွေကဥစဉ်လည်းဘယ်သူမှအကြောင်းမကြောက်ဥစဉ်မသိဘူးဒါပေမဲ့နှစ်လလောက်နေတော့ဥစဉ်အိမ်မက်ထဲမှာ तू ကလာတယ်အိမ်မက်ထဲမှာလာပြီးတော့အညိုဝတ်နဲ့တောင်မွေးနဲ့ ပတိလေးကြိုက်ထားပြီးတော့ဦးဇင်းကဖေကြီးဘဲရောက်နေရတော့လို့တပည့်တော်ကောင်းရာဘုံဌာနရောက်နေပါပြီဖျားတဲ့ကိုရင်သာသနာပြုနိုင်အောင်ကြိုးစားပါတဲ့တပည့်တော်ကိုရင်ပြုတဲ့သာသနာကိုနောက်ကနေလိုက်ပြီးတော့စောင့်ရှောက်ပေးပါမယ်အဲ့ဒါလေးလာပြောပြီးတော့ပျောက်ွယ်သွားတာအေးဆုံးသွားပြီထင်တယ်ဦးဇင်းနောက်တော့မှ သုံးလလောက်နေတော့ခမဲတော်ကြီးရောက်လာတော့ဆုံးအရှင်ဘုရားပြန်ပြီးတစ်လလောက်နေဆုံးတာဖရတဲ့အဲ့တော့နောက်တော့သူကောင်းရပုံလည်းရောက်သွားပါတယ်အဲ့တော့ဦးဇင်းအဲ့တုန်းကဒီတရားရဲ့ဓမ္မတတ္တိစွမ်းအားကိုချက်ချင်းလက်ငင်းကြီးအဲ့ဒါမျိုးကြီးဒါကိုရင်ဘွားတော့ဦးဇင်းအဖို့နဲ့လက်တွေ့ဒါအခုဒီနောက်ပိုင်းနေမှာလည်းတော်တော်များများတွေဦးဇင်းရှိပါတယ်ဒီဘုဇင်တရားတွေကိုနာယူကျင့်သုံးရင်းနဲ့အခုဈာမရည်တွေတံပြန်ကောင်းလာတာတွေမျိုးစုံရှိပါတယ် နော်အဲ့ဒါကြောင့်မို့ဒီဝင်လေထွက်လေကမ္မထံတစ်ခုကိုမြတ်စွာဘုရားကပွားမယ်ဆိုရင်တတိပဋ္ဌာန်တရား၄ပါးလုံးပွားပြီးသားဖြစ်တယ်တတိပဋ္ဌာန်တရား၄ပါးကို ပွားနေရင်လည်းจิตသားတို့ဘုဒ္ဓင်9ပါးလုံးပွားပြီးသားဖြစ်ပါတယ်ဒါမြတ်စွာဘုရားတိုက်ရိုက်ဟောကြားတော်မူခဲ့တာအာနာပါနဝင်လေထွက်လေကမ္မထံကိုပွားနေရင်းနဲ့ကြည့်နော်ဒါတတိပဋ္ဌာန်တရား၄ပါးလုံးဖြစ်သွားပုံလေးကိုဦးဇင်းကဒကာတော်မတွေကိုအခုချုပ်ပြခြင်းတာ ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ပွားနေရင်အာနာပါနအဲ့ဒီအာနာပါနသိပါလေအဲ့ဒါကာယနုပဒနာတတိပဋ္ဌာန်အာနာပါနကာယနုပဒနာထဲမှာပါတယ်အဲ့ဒီအာနာပါနကမ္မထံကို ပွားနေရင်းနဲ့ခန္ဓာကိုယ်ကပူတယ်တောက်တယ်တင်းတယ်ဓာကြီးလေးပါးတွေဖောက်ပြန်လာတယ်ဖောက်ပြန်လာတဲ့အခါကျတော့ဦးဇင်းတို့ဒကာတော်မတွေအဲ့ဒီဖောက်ပြန်လာတဲ့ဓာလေးပါးပေါ်မှာကောင်းတယ်ဆိုးတယ်လို့သွားသွားခံစားတာကဝေဒနာနော် ဟိုဟာကကာယ ानु ပဒနာကောင်းတယ်ဆိုတယ်လို့ခံစားတာကဝေဒနာ ानु ပဒနာစိတ်မှာခံစားတာနော်ဝေဒနာ ानु ပဒနာဖြစ်သွားစိတ်ထဲမှာခံစားတယ်အဲ့ဒီခံစားတဲ့သဘောလေးတွေကိုသိပြီးပြက်သိပြီးပြက်အဲ့ဒါလေးတွေကိုကြည့်နေရင်းနဲ့စိတ်လေးတွေခံစားမှုကဒုက္ခခံစားလိုက်ဒုက္ခခံစားလိုက်လေးတွေကိုနောက်ဆုံးခံစားမှုရဲ့ဒုက္ခရဲ့ချုပ်ငြိမ်းပြီးအင်းငြိမ်းသွားတဲ့နေရာလေးကိုရောက်သွားပြီးစိတ်လေးအကြည်လေးတက်တက်ခံစားနေတော့ဟောစိတ်ဓာတ်နုပဒနာဖြစ်သွားပြီနော်စိတ်ကလေးအဲ့ချိန်မှာ ဒုက္ခဝေဒနာပြင်းထန်တာကြီးတွေမရှိတော့ဘူးဒါပေမဲ့စိတ်လေးထဲမှာကောင်းတာခံစားလိုက်ဆိုးတာခံစားလိုက်ကပြီးသွားပြီအခုစိတ်ကလေးတစ်လုံးလောဘဒေါသမောဟလေးဖြစ်ပေါ်လာတာလေးပဲ तू ကသိနေတာနောက်ကစိတ်ဓာတ်နုပဒနာကြတော့စောစောတော့ပူလိုက်လောင်လိုက်ကြိုက်လိုက်ခဲလိုက်နာလိုက်ဒုက္ခခံစားလိုက်ဒုက္ခခံစားလိုက်ဝေဒနာမှာတော့ဒုက္ခဒုက္ခခံစားနေတာနောက်ကြတော့အဲ့ဒီဝေဒနာတွေချုပ်သွားတဲ့အခါကျတော့ဓာတ်ကြီးလေးပါးတွေ तू ကသူဖောက်ပြန်တာရှိရကိုယ်နဲ့မဆိုင်တော့ဘူး စိတ်ကလေးကသူ့အတူတက်တက်လေးငြိမ်ပြီးအေးပြီးတော့အဲ့ဒီနေရာလေးရောက်နေတာဒုက္ခတွေငြိမ်ပြီးတော့အငြိမ်ဓာတ်လေးထဲမှာရောက်ပြီးတော့အဲ့ဒီချိန်မှာသူ့အတူလောဘဖြစ်တာသိတယ်ဒေါသဖြစ်တာသိတယ်အဲအောက်ကဓာတ်လေးပါဖောက်ပြန်နေတာသိတယ်ကို့မှာမဆေးရတော့ဘူးအဲ့ဒီလိုနဲ့စိတ်လေးတစ်လုံးပေါ်တစ်လုံးသိမှတ်နေတာအဲ့ဒါစိတ်ဓာတ်နုပါဒနာ နော်အဲ့ဒီကနေမှနောက်ဆုံးသဘောတရားလေးတွေပဲသဘာဝသစ္စာကိုဆိုက်အောင်ကြည့်နေတော့ဓမ္မနုပါဒနာနဲ့ဝင်သွားတယ်အဲ့တော့အာနာပါနကမ္မထံတကူ ပွားရင်းနဲ့နော်ဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်နေတယ်ဓာကြီးလေးပါးတွေဖောက်ပြန်လာတယ်ဖောက်ပြန်တဲ့အပေါ်မှာကောင်းတယ်ဆိုးတယ်ခံစားတယ်ခံစားတာကိုကြည်တာကဝေဒနာနုပဒနာဝင်လေထွက်လေအဲ့ဒါကိုရှုတာက ကာယနုပဒနာကောင်းသဘောဆိုးသဘောရှုတာကဝေဒနာနုပဒနာအဲ့ဒီကနေမှစိတ်ကလေးကိုလောဘဒေါသမောဟဖြစ်သမျှစိတ်တွေကိုလိုက်ရှုတာကစိတ်ဓာနုပဒနာသဘာဝတရားတွေရှုနေတာကဓမ္မနုပဒနာဆိုတော့တတိပဋ္ဌာန်တရား၄ပါး အဲ့ဒီတတိပဌံတရား၄ပါးကိုပွားနေရင်းနဲ့ဘုဇင်9ပါးလုံးပြည့်သွားတယ်ကဲဘုဇင်9ပါးလုံးကဘလို့ပြည့်သွားလဲသူအခုကဲဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်နေရင်းနဲ့အဲ့ဒါလေးကိုတတိထားနေတာကတတိတန်ဖို့စဉ်အော်ဒီဝင်တဲ့လေထွက်တဲ့လေလေးတွေဟာတွန်တလဲကန်တလဲတွန်တလဲကန်တလဲပူတလဲအေးတလဲထုံတလဲကျင်းတလဲကြိုက်တလဲအော်ဒီရုပ်တရားတွေဟာမမြဲပါလားဟောရုပ်ရသဘောတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့ ရုပ်ရဲ့ဖောက်ပြန်ပြောင်းလဲတဲ့သဘောတွေကိုဆင်ခြင်နေတာသုံးသပ်နေတာအဲ့ဒါကဓမ္မဝိဒယတန်ဖိုးစဉ်ဟောရုပ်နာနေရဲ့အပေါ်မှာဆင်ခြင်သုံးသပ်နေပြီနော်အဲ့ဒီဟာပေါ်မှာတခါတည်းတတိယဘေးကိုလွင့်သွားရင်တတိပြန်ထားဘေးကိုလွင့်သွားရင်တတိပြန်ထားတတိပြန်ထားပြီးတော့အကြိမ်ကြိမ်တတိထားတတိထားတတိထားပြီးတော့အဲ့ဓာတွေကပေါ်မှာရှုမှတ်နေတာကတွန်းအားပေးနေတာကဝိရိယတန်ဖိုးစဉ် အဲ့ဒီရှုမှတ်ရင်းနဲ့စိတ်ကလေးတွေငြိမ်ပြီးလာတဲ့အခါကျဝမ်းသာမှုလေးတွေဖြစ်တာကပီတိတန်ဖိုးစဉ်ကိုရောစိတ်ရောငြိမ်အေးပြီးချမ်းသာသွားတာကပတ္တတိတန်ဖိုးစဉ်အဲ့ဒီပေါ်မှာစိတ်ကလေးတီးကြည်ပြီးနေတာကတမာရီတန်ဖိုးစဉ်အဲ့ဒီပေါ်မှာဒုက္ခဒုက္ခပဲမငြိမ်မနဲ့ဥပ္ပခသဘောလေးနဲ့ပဲတဘာဝလေးပေါ်မှာဒီတိုင်းလေးပဲကြည့်နေတော့ဥပ္ပခတန်ဖိုးစဉ်ဆိုပြီးတော့ဘုဇင်တရားခုနှစ်ပါးနဲ့ပြည့်သွားတယ် အဲ့ဒီဘုဇင်တရားခုနှစ်ပါးကိုခြေသားတို့အမြဲတမ်းပွားနေလိုက်စမ်းပါဒါကြောင့်မဟုတ်ဘုဇင်တော့ကြတော့တန်တာရေတန်တရံဒါနံသဗ္ဗဒုက္ခဝိနာတနေတတဓမ္မေစဘုဇင်ကေမာရသေနသမတနေနော်တန်တာရေတန်တရံဒါနံဆိုတာဟောဒီတန်တရာကြီးတဲ့ကျင်လည်နေကြရတဲ့ပုဂ္ဂိုလ်တ attva တွေမှာဒုက္ခတွေဆိုတာရှိတယ်နော် အမျိုးမျိုးသောဒုက္ခတွေလာကြတယ်အဲ့ဒီဆင်းရဲတွေဒုက္ခတွေအမျိုးမျိုးဘလို့ဒုက္ခတွေပဲလာလာအဲ့ဒီဒုက္ခအာလုံးကိုတဲ့နော်အကုန်လုံးပယ်ရှားနိုင်တယ်မာရသေနာပမတ်တနေမာရသေနာမန်မင်းရဲ့စစ်တပ်ဆိုတာလောဘဒေါသမောဟကိလေသာကိုပြောတာအဲ့ဒီလောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေကိုလည်းအကုန်လုံးပယ်ရှားနိုင်တယ်နော် ဘောဇိတဝါယေစီမေတတ္တာတိဘောမုဒ္ဒကုဓမ္မအာဇာတိမဇရာဗျာတိန်အမတံနိဗ္ဗယံကတာဧဝမာတိခုနုပေတအနေကာခုဏသင်္ကဟံဩတရင်္စဣမံမန္တံဘုဇင်ကင်းစဗနာမဟေနော်အိုခြင်းနေနာခြင်းနေသေခြင်းနေစောရရခြင်းပူဆွေရခြင်းငိုကြွေရခြင်းဆိုရဲအဲ့ဒီဒုက္ခတွေဒုက္ခတွေအလုံးကငြိမ်းစေတတ်တဲ့ ဘုဇင်တရားလို့ခေါ်တဲ့နတ်ဆေနဝနာမန္တရားကဲ့သို့အစွမ်းထက်တဲ့ဟောဒီဘုဇင်တို့တရားကိုငါတို့ရွတ်ကြပါကုန်စို့လို့ဒါဏိဒံအချီပြောလိုက်တာနော်အဲ့ဏိဒံအချီပြောလိုက်ပြီးတော့မှဘုဇင်ကောတတိသင်္ခါတောဓမ္မာနံဝေဇယောတထဝိရိယံပိတိပတ္တိဘုဇင်္ဂါသတထပရိတမာတုပက္ခဘုဇင်္ဂါတတေတေတဗ္ဗဒတိနာ မုနိနာတမ္မရခာတာဘာဝိတာဘဟုလိကတာဘုဇင်ကောတတိသင်္ခါတော်ဆိုတာတပ္ပဒတိနာတဲ့အလုံးစုံကိုသိတော်မူတော်သိတော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသည်အလုံးစုံကိုအကုန်လုံးသိတော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသည်ဘုဇင်ကောတတိသင်္ခါတော်တတိဆိုတဲ့တန်ဖိုးစဉ် ဓမ္မဝိဇ္ဇာဆိုတဲ့တန်ဖို့စဉ်ဝီရိယပီတိပတ္တိတမာရီဥပေက္ခဆိုတဲ့ဘုဇင်တရားခုနှစ်ပါးကို ကောင်းစွာဟောကြားပေးတော်မူခဲ့ပါပြီတဲ့အဲ့ဒီတရားခုနှစ်ပါးကိုလည်းပဲဘာဝိတာဘုလိကတာအကြိမ်ကြိမ်ပွားများနေလိုက်စမ်းမှာအထုံနေလိုက်စမ်းမှာလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဟောကြားပေးတော်မူခဲ့ပါတယ်။တန်ဝတ္တန်တိအဘိညာယနိဗ္ဗာနာယသဘောရိယာနော် အဲ့ဒီဘုဒ္ဓင်တရားခုနှစ်ပါးကို ပွားများနေမယ်အထုတ်နေမယ်ဆိုရင်နော်အဘိညာယာနိဗ္ဗာန်ယာစာဘောဓိယာနော်မတရားတွေဖို့တရားတွေနိဗ္ဗာန်တွေအလုံးကို ထိုးထွင်းသိဖို့ရအတွက်ရရှိပါလိမ့်မယ်လို့ဟောပါတယ်ဧတေနာတစ္ဆဝိသေနာသုတိတေဟောတုတပ္ပရာဤကဲ့သို့မြတ်စွာဘုရားရှင် ကိုရောမြတ်ကြီးဟောကြားတော်မူခဲ့တာမှန်ပါသည်ထိုမှန်ကန်စွာဆိုအပ်ခဲ့သောတစ္ဆာစကားကြောင့် အလုံးကျမ်းပါလို့ချမ်းသာပါစေ။နောက်တုဋ္ဌိတေဟောတုတပ္ပရအသင်ဟာကျမ်းပါပါစေချမ်းသာပါစေလို့သူကပါဠိတော်ထဲမှာစောစောကတတိမေကသဗ္ဗဘုဇင်္ဂါတို့အရှိဝအကုန်မယူဘဲနဲ့ဟောကြားထားတဲ့အတူချုံခုနှစ်ခုလေးကိုယူပြီးတော့သစ္စာပြန်ပြုလိုက်တာနော်သစ္စာပြန်ပြုလိုက်တယ်အဲ့ဒီခုနှစ်ခုကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားပေးခဲ့တာမှန်ပါတယ်။ ထိုဟောကြားပေးခဲ့တာမှန်တဲ့အတွက်ကြောင့်အသင်တို့သည်ကျမ်းမာလို့ချမ်းသာပါစေဧကသမိန်သမိယေနာထောမောက္ကလနိသကတပံဂီလာနေဒုက္ခိတေဂီလာနေဒုက္ခိတေဒိဋ္ဌဝါဘုဇင်ကေတတ္တာဒေတယိတေသတံဖိနံဒိဋ္ဌဝါရောဂမေုတ်စိန်တုတင်ခဏေ ဧတေနာသစ္စာဝိဇေနသုတိတေဟောတုတပရာအရှင်မမောက်ကလန်ရဲ့အရှင်မကတ္တပရဲ့အခါတဘာမှာ မကြမမာဖြစ်တော်မူတဲ့အခါမှာဟောဒီဘုဇင်သုတ်တရားကိုမြတ်စွာဘုရားဟောကြားပေးတော်မူခဲ့လို့အဲ့ဒီဘုဇင်သုတ်တရားရဲ့တကောတေသော အာနုဘောတို့ကြောင့်ကျမ်းမာရေးကောင်းခဲ့တာမှန်ပါတယ်ဧတေနာသစ္စာဝိဇေနသုတိတေဟောတုတပရာ ထိုမှန်ကန်စွာဆိုအပ်ခဲ့သောတစ္ဆာတရားကြောင့်အသင်သည်ကျမ်းပါပါစေလို့တစ္ဆာပြုပေးတာနော်ဧကရာဓမ္မရာဇာပိဂေလင်ညေနာပိပိလိတောစုံတထေရေနာတံယေဝဗနာပိတဝနာတာရတံတမ္မောဒိဋ္ဌဝနာအာဘာဒာတမဟုထာတိဌာနသောဣတေနာသစ္စာဝိဇေနာတုထိတေဟောတုတပ္ပရာအခါတယံအခါတဘာမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီး မကြမမာဖြစ်တဲ့အချိန်ကာလမှာ အရှင်စုံဓမထေကိုဤဘုဇင်တရားကိုရွပွားခိုင်းလို့အစဉ်အရှင်စုံဓမထေသည်ရွတ်ဖတ်ပေးသည့်အတွက်မြတ်စွာဘုရားရှင် ကိုတော်မြတ်ကြီး ကျမ်းမာရေးကောင်းခဲ့ပါတယ်ထိုမှန်ကန်စွာစွာခဲ့သောတစ္ဆာတကားကြောင့်ကျမ်းမာလိုချမ်းသာပါစေဗဟိနာတေဇအာဘာရာတိဏ္ဏံဘိမေတိနံမဂဟတာကိလေသာဝပတ္တာနုပ္ပတိဓမ္မတံ ဧတေနာသစ္စာဝိဇေနာတုတိတေဟောတုတပ္ပရာအခုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့အဲ့ဒီတရားတော်တွေတည်တဲ့နော်မကဟတာကိလေသာဝမကကိလေသာပယ်လိုက်ပြီဆိုရင် နောက်တစ်ဖန်ဘယ်တော့မှမဖြစ်တယ်လို့ပဲဥပမာသောတာပန်ပုဂ္ဂိုလ်သည်ဒိဋ္ဌိနဲ့ဝီဇိကိစ္စပယ်ထားပြီးပြီဆိုရင်အဲ့ဒီဒိဋ္ဌိဝီဇိကိစ္စသည်နောက်ထပ်ဘယ်တော့မှအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာ ပြန်ပြီးတော့မဖြစ်သလိုတဲ့အခုလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တန်တမာအရှင်မောက္ကလံအရှင်မဟာကတ္တဗတို့ရဲ့တန်တမာဖြစ်ပေါ်နေတဲ့အနာယောဂမှန်သမျှတို့သည်ဟောဒီဘုဇင်တုတ်တရားကိုနာယူပြီးသည့်အချိန်မှစ၍တခါတဲ့အပိအပိုင်ပျောက်ကင်းကြပါလေကုန်တယ်တဲ့။နော်ဒါကြောင့်မို့ဒါဘုဇင်တုတ်ထဲကြတော့တစ္ဆာပြုတာနော်အခုဒီ ပါဠိတော်ဘုဇင်တုတ်မှာမြတ်စွာဘုရားဟောကြားခဲ့တာမှန်ပါတယ်အိမှန်ကန်သောတစ္ဆာစကားကြောင့်အသင်တို့ကြမ်းပါပါစေ ချမ်းသာပါစေလို့အဲ့ဒါကဦးဇင်းတို့အထကတာဆရာတော်များရှေ့ရှေ့ကဆရာတော်ဘုရားကြီးများပေါ့နော်အထူးအဖြင့်ရှေ့ကဆရာတော်ဘုရားကြီးများကပရိတရားဆိုတာအယံအတာမေတ္တာနဲ့တစ္ဆာကိုအခြေခံပြီးတော့တရားတော်မတွေအတွက်ကျမ်းမာရေးကောင်းစေဖို့ရအတွက်ရည်မှန်းပြီးတော့လုပ်ပေးခဲ့တာပါနော် အဲ့ဒီတော့ဦးဇင်းတို့ကအခုဒီနေ့ပထမ၃ခုဟောတာကတော့ဦးဇင်းကမိုးရင်ပါဠိတော်မှာတန်ယုတ်တာနိဂမဂိလာနာတုံမှာမြတ်စွာဘုရားကိုယ်တိုင်နာယူခဲ့တဲ့တရားရှင်သာတိဗုဒ္ဓရာရှင်မောကလန်ကိုမြတ်စွာဘုရားကိုတော်တိုင်ဟောတော်မူခဲ့တဲ့တရားပါအဲ့ဒီတရားတွေကိုဒီနေ့တရားဓမ္မအပေါင်းတော်ကောင်းတို့တွေကအော်ဒီတရားတွေဟာငါတို့ရဲ့တန်တန်မှာအမြဲမပြတ်ကိန်းနေအောင်ငါတို့လုပ်ရမယ်ဟောဒီဘုဇင်တရားခုနှစ်ပါးကို နော်မကျင်ပဲနဲ့နိဗ္ဗာန်ရောက်တယ်ဆိုတာမရှိဘူးတန်တရာဝဆင်းရဲ့ဒုက္ခလွတ်ငြိမ်းရာ ရောက်တယ်ဆိုတာမရှိဘူးအဲ့ဒါကြောင့်မို့ငါတို့ဟာအော်ငါတို့ရဲ့တန်တရာမှာအမြဲတမ်းတတိတန်ဖို့စဉ်ဆိုတဲ့တတိတရားတွေပေါ်မှာတပိတော်ကကာယကိုကြိုက်တယ်ဆိုကာယ ानु ပတနာပေါ်မှာတတိထတပိတော်ကစိတ်ကိုရှုခြင်းနဲ့ဆိုစိတ်ဓာ ानु ပတနာမှာတတိထတပိတော်ကဝေဒနာရှုခြင်းနဲ့ဆိုဝေဒနာ ानु ပတနာပေါ်မှာတတိထတပိတော်ကတော့ဓမ္မ ानु ပတနာရှုခြင်းနဲ့ဆိုရင် တပည့်တော်ကတော့ဓမ္မနုပဒနာရှုခြင်းဓမ္မနုပဒနာပေါ်မှာတတိထားတဲ့အဲ့ဒီလိုတတိတရားတွေကိုမိမိတန်တမ်းမှာထဓမ္မဝိဇ္ဇာတမ္ပုသင်ဆိုတဲ့ရုပ်ဓမ္မနာဓမ္မတွေအပေါ်မှာအိဋ္ဆာရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာတွေမြင်အောင်ရှုပါဝိရိယတမ္ပုသင်ဆိုတဲ့ပြင်းတဲ့စိတ်တွေညှင်းငွေတဲ့စိတ်တွေတရားမထိုင်ခြင်းတဲ့စိတ်တွေဖြစ်ပေါ်တဲ့အခါကျတော့အော်ငါတရားမထိုင်လို့မဖြစ်ဘူးဟာဒီလိုအများရန်တောင်းတွဲမြောက်တွဲ အပျော်တယ်အပါတယ်တီးပွေကြည့်လိုက်ဟောစကားပြောလိုက်အချိန်ဖြုံးနေလို့မဖြစ်ဘူးဝီရိယကတွန်းတင်တွန်းတင်တွန်းတင်ပြီးတော့ကိုယ့်ရဲ့တန်တမာနော်ဝီရိယတွေကိုမြင့်တင်မြင့်တင်ပေးပါဝီရိယတန်ဖို့တင်အဲ့ဒီလိုတတိအားတွေပညာအားတွေကောင်းလာအောင်ဝီရိယကထောက်ပံ့ပေးလိုက်ပြီဆိုရင်ပီတိတဲ့ဝန္တာမှုပီတိတွေလည်းဖြစ်လာမယ်ပတ္တတိဆိုတဲ့ငြိမ်းအဲမှုတွေလည်းရလာမယ်တမာတိတရားတွေကိုလည်းရလာမယ်ဥပ္ပခါနဲ့လည်းနေတတ်သွားမယ်ဆိုတဲ့ အဲ့ဒီအကျင့်မြတ်ကြီးတွေကိုရပြီဆိုရင်ဘုဇင်တော့ကိုလည်းနာယူပါကိုယ်တိုင်လည်းပွားပါအရေးကြီးဆုံးကကိုယ်တိုင်ပွားရမှာနော်အရေးကြီးဆုံးကကိုယ်တိုင်ပွားရမှာအခုနာသီဝါလေးဝင်နာသီထွက်တာသီဝင်နာသီထွက်တာသီလုံနေလဲဒါတတိပဋ္ဌာန်တရား၄ပါးဘုဇင်တရားတွေပါသွားပြီနော်ဒီထဲမှာနော်အဲ့တော့ကိုယ်တိုင်ပွားရမှာနာယုံတက်တက်လေးနဲ့ကျမရေမကောင်းတဲ့ခါကျဟာဆရာတော်သွားပြင်သားမအောင်ပိယိတ်ရွခန်းဆရာမအောင်ဆိုတာအဲ့ဒီလောက်နဲ့မရဘူးနော်ကုစုတော်ရတယ် ကယ်တမ်းကဖះကပွားစေချင်တာနော်တတိမေကတ္တဗမယာတမရခတာနော်ငါကောင်းစွာဟောထားတဲ့တရားတယ်နော်ကတ္တဗငါကောင်းစွာဟောကြားထားတဲ့တရားကိုနှလုံးသွင်းသားလို့ပြောတာဦးဇင်းတို့တရားတော်မှာအပေါင်းတော်ကောင်းတို့တွေကလည်းအော်ဟာဒီဘုဇင်တရားတွေငါတို့ရဲ့တန်တာမှာကိန်းနေအောင်တီးနေအောင်ငါတို့အမြဲတမ်းလုပ်နေရမှာပါလားလောကထဲမှာနေတဲ့လူတွေကတော့ပျော်လိုက်ပါလိုက်စားလိုက်တောက်လိုက်တာရည်သမီးရဲ့စီးပွားရေး အရေးတကာအရေးတွေနဲ့အချိန်တွေကုန်ပြီးတော့နေရတယ်အဲ့ဒီလိုအချိန်တွေကုန်နေရတဲ့အရေးတွေတဲ့ကနေမှအော်ဓမ္မအရေးဘဝအရေးတန်တရာအရေးဆိုတဲ့ငါအတွက်အရေးကြီးတယ်ဟောဒီအရေးတွေကိုသေးသေးချာချာငါပြင်ဆင်ထားမှပြုတ်လောက်ထားမှာပဲအဲ့လိုလောက်ထားမှာသာလျှင်ငါတို့ရမယ်လို့ကိုကိုကိုယုံကြည်ပါဒါဥစဉ်ဥစဉ်ရဲ့အဖို့နဲ့ပတ်သက်လို့ပုံမြင်လေဒါလည်းတစ်ခုပဲပြောပြတာကြံတဲ့ဟောဒီဓမ္မတွေကိုလှုပ်လို့ အနာယောဂါတွေပျောက်သွားကြတဲ့ပုံကိုယ်တွေနော်မထနိုင်မနဲ့ဟိုအဲ့ရတဲ့လှဲနေရတဲ့ပုံကိုကြီးတွေတောင်မှတခါတည်းထပြီးတော့လမ်းလျှောက်သွားတာတွေဆရာတော်ဖရာကြီးတွေတရားပြနေရင်းနဲ့နော်မြောင်များစွာအတွေ့အကြုံတွေရှိကြပါတယ်နော်ဒါကြောင့်မို့ဥစဉ်တို့ဒကာတော်မှာပေါင်းတော်ကောင်းတို့တွေကအော်ဒီလိုဖရာရှင်ကိုရောမြတ်ကြီးရဲ့သာသနာနဲ့တွေ့လို့ကြုံလို့ဒီလိုတန်ត្រာဝတ်ကလွတ်လန်း ဆင်းရဲဒုက္ခအပေါင်းကလွတ်လန်းကျွလန်းတဲ့ကိုငါတို့ကြားခွင့်ရတာနာခွင့်ရတာလက်လာခွင့်ရတာဒီဖရာရဲ့တရားတော်ကိုနာယူခွင့်ရတဲ့အတွက်ဒီနေ့ယနေ့မှစ၍ငါတို့ဒီမြတ်စွာဘုရားနဲ့အရိယာအပေါင်းသူတော်ကောင်းတွေကျင့်ကြံတဲ့တရားတွေကိုကိုယ်တိုင်ကျင့်ကြမယ်ကြိုးစားကြမယ်ပွားများကြမယ်အားထုတ်ကြမယ်နော်ယုတ်ဓမ္မနန္ဓမ္မတွေကိုသိအောင်ဘုဇင်တရားတွေကိုနားလည်သဘောပေါက်ပြီးတော့တန္တရာဝဆင်းရဲဒုက္ခအပေါင်းကလွတ်အောင်ကြွအောင် ကျင့်ကြံကြိုးကိုပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖျာခုပိရိတ်ထဲမှာပါတဲ့ဘုဇင်တော့အရင်ရွတ်လိုက်မယ်ပြီးတဲ့အခါကျမှဒီကတ္တပဘုဇင်နော်ရှင်မောက်ကလန်ရဲ့ဘုဇင်မြတ်စွာဘုရား ဟောတော်မူတဲ့စုံနာဘုဇင်ရဲ့အရာတွေကိုဥစဉ်အလုံးရွတ်ဖတ်ပေးပါမယ်အလုံးရုပ်သေးစွာနာယူကြည်ညိုကြပါတန္တာရေတန္တရန္တာနံတဗ္ဗဒုက္ခဝိနာသနေတတဓမ္မေသဘုဇင်ကေမာရဒေနပမတ္တနေ မုစိတဝါယေစီမေတတ္တာတိဘဝမௌတာဂௌတမအဇာတိမဇရာဗျာတိံအမတံနိဗ္ဗယံကတာဧဝမာတိကုဏုပေတံအနေကကုဏသင်္ကဟံဩတရင်စာဣမံမန္တံဘုဇင်ကင်းစာပနာမဟေ ဘုဇင်ကောတတိသင်္ခါတောဓမ္မာနာဝိဇယောတထာဝိရိယံပိတိပတ္တိဘုဇင်ကာသာတထာပရိသမာဓုပက္ခဘုဇင်ကာတတေတေတဗ္ဗဓတိနာမုနိနာသမရခတာဘာဝိတာဘဟုလိကတာ သံဝတံတိအဘိညာယနိဗ္ဗာနာယသာဘောဓိယာဧတေနာသစ္စာဝေဇေနာတုတိတေဟောတုတပရာဧကသမိန်သမယေနာထောမောက္ကလာနိသကတ္တပံဂိလာနေဒုက္ခိတေဒိဋ္ဌဝါဘုဇင်ကေတတ္တဒေတယီ ဒေဇာတံဘိနံဒိဋ္ဌဝါရောဂာမုတ်စိန်တုတင်ခဏေဧတေနာသစ္စာဝေဇေနာတုတိတေဟောတုတပရာဧကရာဓမ္မရာဇာဘိကေလေညေနာဘိပိလိတာစုံဓာထေရေနာတံယေဝပနာပိတဝါနာသာရတံ သမ္မောဒိဋ္ဌဝါနအာဘာရတမဟုတ်ထာတိဌာနသောဧတေနာသစ္စာဝေသေနာတုတိတေဟောတုတပရာဘဟိနာတေဇာအာဘာရတိဏနံဘိမဟေတိနံမဂဟတာကိလေသာဝပတ္တာနုပ္ပတိဓမ္မတံဧတေနာသစ္စာဝေသေနာတုတိတေဟောတုတပရာ ဒါကဦးဇင်းတို့ဟိုရဲကတုတ်တော်တစ်ခုဦးဇင်းရွတ်ဖတ်ပြီးပါပြီအခုနောက်ထပ်ရှင်မာကတ္တပရဲ့တုတ်တော်ကိုထပ်ပြီးတော့နှာယူကြရအောင်ပါတတိမေကတ္တပဘုဇင်္ဂမယတမရခာတာဘာဝိတာဘဟုလိကတာအဘိညာယသံမောဓာယနိဗ္ဗာနာယသံဝတ္တန္တိ ကတမေတတာတတိတံမောဇင်ကောခောကတပမယာသမ္မရခတောဘာဝီတောဘူးလီကတောအဘိညာယသံဘောရာယနိဗ္ဗာနာယသံဝတ္တိဓမ္မဝေဒယသံမောဇင်ကောခောကတပ မယတမရခတောဘာဝီတောဘူးလီကတောအဘိညာယသံဘောရာယနိဗ္ဗာနာယသံဝတ္တိဝိရိယသံဘောဇင်ကောခောကတပမယတမရခတောဘာဝီတောဘူးလီကတောအဘိညာယသံဘောရာယနိဗ္ဗာနာယသံဝတ္တိ ပိတိတမောဇင်ငောခောကတပမယတမရခတောဘာဝီတောဘူလီကတောအဘိညာယသံမောဒာယနိဗ္ဗာနာယသဝတ္တတိပတ္တိတမောဇင်ငောခောကတပမယတမရခတောဘာဝီတောဘူလီကတော ပိညာယသမောဒာယနိဗ္ဗာနာယသဝတ္တတိသမာရိသံမောဇင်ကောခောကတပမယသမာရခတောဘာဝီတောဗုလိကတောအဘိညာယသမောဒာယနိဗ္ဗာနာယသံဝတ္တတိဥပေက္ခသံမောဇင်ကောခောကတပ မယာတမဒခတောဘာဝေတောဘူလီကတောအဘိညာယသံမောဒာယနိဗ္ဗာနာယသဝတ္တတိဣမေခောကတ္တပတတ္တဘုဇေငါမယာတမရခာတာဘာဝိတာဘုလိကတာအဘိညာယသံမောဒာယနိဗ္ဗာနာယသံဝတ္တံတိဘုဇေငါသုတ်တံနေဋ္ဌိတံ ရှင်မောက်ကလမထေမြတ်ကြီးရဲ့ဘုဇင်တုတ်ကိုဦးဇင်းဆက်ပြီးတော့ပူဇော်ပေးပါမယ်တတိမေမောက်ကလာနာဘုဇင်ငါမယာသမ္မာရခာတာဘာဝိတာဘဟုလီကတာအဘိညာယာသံမောရာယနိဗ္ဗာနာယသံဝတ္တန္တိကတမေတ္တာတတိသံမောဇင်ကောခောမောက်ကလာနာ မယာသမ္မာရခတောဘာဝီတောဘူးလီကတောအဘိညာယသံမောရာယနိဗ္ဗာနာယသံဝတ္တတိဓမ္မဝေဇယသံမောဇင်ကောခောမောကလာနမယာသမ္မာရခတောဘာဝီတောဘူးလီကတောအဘိညာယသံမောရာယနိဗ္ဗာနာယသံဝတ္တတိ ဝိရိယတံဘောဇင်ကောခောမောကလာနမယာတမရခတောဘာဝေတောဘူလီကတောအဘိညာယသံမောဒာယနိဗ္ဗာနာယသံဝတ္တတိပိတိသံမောဇင်ကောခောမောကလာနမယာတမရခတောဘာဝေတောဘူလီကတောအဘိညာယသံမောဒာယနိဗ္ဗာနာယသံဝတ္တတိ ပတ္တတိသမောဇင်ကောခေါမောကလာနမယာသမရခတောဘာဝီတောဘူလီကတောအဘိညာယသမောဒာယနိဗ္ဗာနာယသမောတတိသမာရိသမောဇင်ကောခေါမောကလာနမယာသမရခတောဘာဝီတောဘူလီကတောအဘိညာယသမောဒာယနိဗ္ဗာနာယသမောတတိ ဥပေက္ခာတမောဇင်ကောခောမောကလာနမယာတမရခာတောဘာဝီတောဘူလီကတောအဘိညာယာသံမောဒာယာနိဗ္ဗာနာယာသံဝတ္တတိဤမေခောမောကလာနတတ္တဘုဇင်ကမယာတမရခာတာဘာဝိတာဘူလီကတာအဘိညာယာသံဘောဓာယနိဗ္ဗာနာယသံဝတ္တန္တိ မောက္ကလာနာပုဇင်္ဂသုတ်တံနေတိတံအရှင်ဆုံးနာမထေရမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအပူဇော်သောဆုံးထပုဇင်္ဂသုတ်ကိုထပ်မံပြီးတော့ပူဇော်ပေးပါမယ်တတိမေဘန္တေပုဇင်္ဂဘဂဝတာသမ္မာရခာတာဘာဝိတာဘူလိကတာအဘိညာယာသံမောဒာယနိဗ္ဗာနာယသံဝတ္တန္တိကတမေတ္တာ တတိတံမောဇင်ကောခောပန္တေဘဂဝတာသမ္မာရခာတောဘာဝီတောဘူးလီကတောအဘိညာယသမောဒာယနိဗ္ဗာနာယသဝတ္တတိဓမ္မဝေဇယသမောဇင်ကောခောပန္တေဘဂဝတာသမ္မာရခာတောဘာဝီတောဘူးလီကတောအဘိညာယသမောဒာယနိဗ္ဗာနာယသဝတ္တတိ ဝိရိယသမောစဉ်ကောခောဗန္တိဘဂဝတာတမရခာတောဘာဝီတောဘူးလီကတောအဘိညာယသမောဓာယနိဗ္ဗာနာယသဝတ္တတိပိတိသမောစဉ်ကောခောဗန္တိဘဂဝတာတမရခာတောဘာဝီတောဘူးလီကတောအဘိညာယသမောဓာယနိဗ္ဗာနာယသဝတ္တတိ ပတ္တိသမောဇင်ငောခောဗန္တိဘဂဝတာသမ္မာရခာတောဘာဝီတောဘုလိကတောအဘိညာယသံဘောဓာယနိဗ္ဗာနာယသဝတ္တတိသမာရိသမောဇင်ငောခောဗန္တိဘဂဝတာသမ္မာရခာတောဘာဝီတောဘုလိကတော အဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တတိဥပေက္ခသံမောဇင်ကောခောဖန္တိဘဂဝတာသမ္မာရခာတောဘာဝီတောဘူးလီကေတောအဘိညာယသံဘောဓာယနိဗ္ဗာနာယသဝတ္တတိဤမေခောဖန္တိတတ္တဘုဇင်ကာ ဘဂဝတာသမ္မာရခာတာဘာဝိတာဗုလိကတာအဘိညာယသံဘောရာယနိဗ္ဗာနာယသဝတတိသုံတာဘုဇင်္ဂသုတ်တံနေတိတံသာတိသာတိသာတိ